နေ့ဘုန်းကြီးတို့2021ခုနှစ်ဧပြီလ19ရက်တနင်္လာနေ့ညနေပိုင်းသဘောတရားရေအပိုင်းပေါ့သင်ကြားမဲ့ပိုင်းကတော့ဘုန်းကြီးတို့ဒီနေ့တက္ကပညာသို့ဝေနာနုပဒနာဒုက္ခဝေနာပေါ့ဒါပြန်မနေ့ကဘုန်းကြီးဂိရိမာနနာသို့နည်းနည်းလေးပြန်ပြောချင်ပါသေးတယ်တို့ချုပ်ပြီးတော့အဲ့ဒီမှာတကယ်လက်တွေ့ပိုင်းမှာကျင့်တဲ့ပိုင်းလေးတွေပေါ့ ရမဂိမာနန္ဒတုတ်လေးပြန်ကြည့်မယ်နော်ဂိရိမာနန္ဒတုတ်မှာနေ3ပေါ့ဗျာအောက်ကိုဆက်ဆွဲလိုက်ဒါတစ်နေအိမ်မှာ3ရောက်အဲ့ဒီမှာနော်3မှာကြည့်လိုက်မယ်နော်ဒီမှာဘုရားရှင်ကအတုပက2မျိုးဟောတာဒီ3မှာကြတော့ သက်ရှိအတုပါတစ်မျိုးပဲဟောထားပါတယ်သက်ရှိအတုပါကိုဘုန်းကြီးတို့ဒီမှာပါဠိဖတ်နည်းလေးပါအဓိကတော့ကိုယ့်ကိုရွတ်တောင်းတော့ကတမသာနန္ဒအတုပါတင်ညာဣရာနန္ဒဘေခုဣမမေဝကာယံတရားပေါင်းရုံမယ်ဩဒံပါရတလာအတောကေတမတကတသပရိယန္တံပူရံနာနပကာရတအတုစီနောပစ္စဝကတိနော် ခန္ဓာကိုယ်ကြီးအပေါ်မှာဆိုရင်အောက်ပိုင်းမှာဆိုရင်အောက်မှာဆိုရင်ခြေပြားခြေတော့အထက်မှာဥခေါင်းအဲ့ဒီအတွင်းမှာရှိတဲ့ခန္ဓာကိုယ်ကြီးကြည့်ရင်နှစ်သက်စရာတစ်ခုမှမရှိဘူးเนาะဒါကြောင့်နိဗ္ဗာန်လိုကိုလိုချင်ခန္ဓာကိုယ်ပြည့်မြောင်ကြည့်ရတယ်အတုစီယောမနှစ်သက်ဖွယ်အောင်မြင်အောင်ကြည့်ရတော့အဋ္ဌိမတ္တမေကာယေ ကိတာလောမနခဌာနာတဆုံဘုရားလက်ထက်ကကြတော့ဒီကိုရင်လေးတွေဒီလောက်ပဲတင်တယ်ဗျာဒါလေးမှတ်ထားရင်ပြောရှင်လို့ပါအထိမသမေကာယေကေတာလောမတခဒါနာတဆောဒါဝဒီမှာကေတာက7လောမကကျန်တဲ့မြက်ခုံးမွေးမြက်တောင်မွေးနေနှခါကလက်သေးခြေသေးဒါနာသွားတဆကတကူလုံးမှာဖုံးလာတဲ့အရေးတွေပေါ့ဒီ၅မျိုးပဲကိုရင်လေးတွေသာမဏေမာလေးတွေရှုခိုင်းနေပြီးတော့ခေါင်းရည်ရင်းနဲ့နော် အဲကြောင့်ဘုန်းကြီးတို့နိုင်ငံမှာအဲလေးထတွေရှိတယ်ကိုရင်မဝဲခင်သီလရှင်မွေးခင်ဒီကမ္မထာနေရင်သင်ရတယ်သင်ပြီးမှဒီခေါင်းရရပါရမီဓုရှိမယ်ဆိုရင်ဘုရားရှင်လက်ထက်ကတာမဏိမာလေးတွေကိုရင်လေးတွေခေါင်းရိပ်ပြီးတော့ဝိပဿနာရှုနည်းလည်းတခါတည်းသင်ပေးတာပေါ့လေဓမ္မဒီခေါင်းရိပ်တယ်ခေါင်းရိပ်ရင်ခေါင်းရိပ်နဲ့ခေါင်းရိပ်တာလည်းကြာတော့ အဲခေါင်းရည်တဲ့ခိုက်တန်လေးမှာပဲခန္ဓာကိုယ်ရဲ့အပြစ်ကိုလည်းဒီ၅မျိုးနဲ့ဆင်ခြင်တယ်ပြီးတဲ့အခါကျတော့ဝိပဿနာရှုရင်ကြောင့်ယဟနာဖြစ်ကြတာပဲအဲကြောင့်ဒီကမ္မထံကိုထင်သိလို့မရဘူးဒါကိုရှေးရှေးဆရာတော်ကြီးတွေကဘလို့ရှုခိုင်းလဲဆိုတော့ဒီတောင်မြုပ်ကန်တော်ဆရာတော်ဘုရားကြီးကဆောင်းပုံလေးလောက်ထားတယ်နော်ဒါလေးလည်းဘုန်းကြီးတို့အရင်တော့ကဆောင်းပုံမှတ်စုထဲမှာပေးထားပါတယ် ခေါင်းရိပ်မဲ့ကြရင်ဒီဟာလေးတွေကိုဆိုပြီးတော့ရေးရင်လည်းရတာပေါ့နော်อืมခုလောလောဆယ်ရှားတွေ့ခြင်းမှဒီမှာကောင်းလို့ဒီမှာဒါလေးတပ်ပုံရိုက်စမ်းဆရာကြီးကိုချင်းညကြောက်ကြီးပြန်ပေးမယ်ရှေးရဆရာတော်ကြီးတွေဟိုလောက်တာလေးဒီမှာကိုအောင်လုံးပြီးတော့တပ်ပုံရပြီးပုံလုံးမဆုတွေတော့ရှင်းပြီးသားပါရှားလို့ခက်နေမှာအဲ့ဒါလေးတွေရတော့ဘာဖြစ်လို့လဲဆိုဘုန်းကြီးတို့တော်တော်များများက တောင်ကရပြီးတော့သုံးဖို့ပေါ့လေရဟန်းမပြုသေးတဲ့ဘုရားရဟန်းပြုတဲ့သားလေးတွေကိုရင်ဝတ်ပေးတာတော့ဒါလေးတွေလှုပ်ချင်ကြတော့သမီးလေးတွေသီလရှင်ဝတ်ပေးတာတော့ဒီမှာလည်းဘုန်းကြီးတစ်ခုပြောချင်တာပါလဲဆိုသားလေးတွေပေါ်ကြတော့အမေဖေများကကိုရင်ဝတ်မပေးရသေးဘူးရဟန်းခံမပေးရသေးဘူးဒီလိုဖြစ်တယ်နော်သမီးတွေကြတော့သိမရှိဘူးသမီးတွေပေါ်မှာလည်းသီလရှင်ဝတ်တာတော့တရားအထုတ်ခိုင်းတာတော့လုံနိုင်ကောင်းပါတယ် အဲ့တော့ဒီ၅မျိုးကိုဘုကောင်းလင်းဦးပို့ပါလိမ့်မယ်အဲ့ဒီ၅မျိုးကိုသူကတောင်မြုပ်ကံတော်ဆရာတော်ဘုရားရဲ့ဆိုလိုကောင်းအောင်ရေးထားတယ်အဲ့ဒါလေးဖတ်ပြမယ်နော်ပြီးတော့ဟိုကလည်းပို့ပါလိမ့်ခေါင်းရည်ရင်နဲ့တခါတလေဘုန်းကြီးတို့ကျောင်းနေဆိုရင်တော့ဘေးကနေဆိုပေးရတယ်ငါဤကိုယ်မှာနတ်တာမွေးကြိုင်မြဲခိုင်လာစွာကောင်းရမမြင်ဆံပင်သာရှိ အမွေရှိ၍ ရှိသည့်လက်သေးခြေသေးနှင့်သွားလဲတထွေအရေတမျိုးညှိနှံ့ဆိုသည်အသူအပုတ်ကြီးပါတကားအဲ့လိုဆိုရင်းနဲ့ရဲရတယ်ခေါင်းရင်အဒီကတော့ခုနငါးလုံးပါပဲခုနဟိုကေတာလုံးမှာငါကိုကြီးငကိုတိုင်းပဲငကိုတိုင်းထားရှောက်မပြင်းဟိုကပို့လိုက်မယ်ခေါင်းလုံးအပေါ်ပြန်တက်လောက်อืมအဲဟုတ်ပြီတရားတရားဘုသူကဗမာလိုပြန်ရေးထားတော့ဆိုပြ ဒါလေးတွေကိုမှတ်ထားစေချင်ပါတယ်အဲ့ဒီမှတ်စုထဲမှာလည်းပါပါတယ်နော်ဒီဒီဟာကိုဘုန်းကြီးတို့ဆောင်းပုံလေးရေးတာငါဤကိုမှာနန္တာမွေးကြိုင်မြဲခိုင်လာစွာကောင်းရမမြင်ဆံပင်သာရှိအမွေးရှိ၍ရှိသည့်လက်သက်ခြေအသက်နှင့်သွားလဲတထွေအရေးတမျိုးညှိနှံ့ဆိုသည်အတိုးအပုတ်ကြီးပါတကားဆိုဒီခေါင်းရည်နဲ့ဆင်ញင်ပေးရနော်ဆင်ញင်နဲ့ဆိုရတယ်ပေါ့ အဲ့ဒါကစနစ်တကျရိတ်တဲ့နည်းပဲကံပြန်းဆင်ခြင်ပြီးရိတ်တဲ့နည်းပဲဒါမျိုးလေးမှတ်ထားအောင်နော်အဲသူကနောက်တစ်ခုကကြတော့ဒီဟာတွေကိုရုပ်သဘောမျိုးမြင်အောင်နော်ဓာတ်သဘောမျိုးမြင်အောင်ရှင်ဆပင်မွေးညင်ရိုးရင်းချင်းစီသွေးပြီကမှစသည်ထို့ထို့ပုဂ္ဂိုလ်တ attva သူငါမဟုတ်ရုပ်တာဟုတ်ကဲဆက်စုပ်ယွန်ပွဲမတင့်တယ်သည်တကယ်အတုပပါတကား ဒါတော့ရုပ်သဘောမြင်အောင်ရှုရတာပေါ့အဲ့ဒီဟာလေးတွေကိုဘုန်းကြီးတို့နားလည်ထားစေချင်တာပေါ့လေဒီခုလိုစနစ်တရသင်ထားရင်တော့ဒီ7ကိုတတ်တတ်ရှုမယ်မနေ့တုန်းကဘုန်းကြီးတို့ဒီ32ခုတတ်တတ်ရှုနည်းပြခဲ့တယ်ပေါ့ဗျအဲ့ဒီနေရာတွေတိုင်းခေါင်းပေါ်မှာကျ7နေသည်အစင်းနာပြင်၎င်းပုံပုံတရားပြင်၎င်း ဖြစ်တဲ့အကြောင်းရင်ဖြစ်ရရာဖြစ်တော့ဘာမှနှစ်သက်စရာမြန်လို့ဝရမရှိပါတကားအဲ့ဒီလောက်တော့ယောဂီတွေကြက်ထားမယ်နော်နေရာကိုချင်းချင်းပြတဲ့ဒီဒီပါဠိလေးဖန်နေပေါ့နော်ကေတာလောမနခာဌာနာတသောမန္တနာရုကိုချင်းမနီယာကို32ခုတန်တာရှုနည်းလေးပြန်ပြမယ်နော်ကျုပ်ဒါလေးဖန်ပြီးပြောနေမန္တနာရုဖတ်တဲ့ခါကျအဋ္ဌိအဋ္ဌိမိန်ဆံဝက္ကံ အရိယံယကနံကီလောမကံဧကံပပတံအန္တာအနာကုဏံဥရိယံကတိတံမထလုံကံပိဋံတေမံပောဘောလောဟိတံတေရောမေရောအတုဝတာခေလောသင်္ကဏိကတတိကမௌတံဉာဏ်ကောင်းတဲ့ပုဂ္ဂိုလ်တွေကတော့ဒီပါဠိလဲကြံ့နိုင်ပါတယ်နော်ဒါတွေကတော့ပြီးတော့ရှုနည်းကိုလည်းကြံ့နိုင်ပါတယ်ရှုနည်းကတော့ဒီထဲမှာမပါတော့ဘူးတိတံ32ခုတ္တ နဲ့ note ထုတ်ပေးထားတယ်ပေါ့နော်အဲ့ဒီဟာလေးကြည်မှာပုံနာလေမနေ့တုန်းက32ခုတတဆိုတာလေးပြလိုက်ပါဗျာအဲ့ဒီဟာလေးနဲ့ဒါနဲ့ရအောင်ကြက်ထားမှာနော်မနေ့က32ခုတတပမာလို့ရေးထားတယ်လေရိုက်ထားတာအဲ့ဒါလေးမနေ့ကလေးတင်စမ်းပါအဲ့ဒီအဲ့ဒါလေးရအောင်ကြက်ထားဖို့အဲ့ဒါလေးရအောင်ကြက်ထားမှာဒီ32ခုတတ ဆင်ញင်တာတို့ဓာရကိုးပေါက်ကမ္မထာဆင်ញင်တာတို့ကပိုးလွယ်ပါဟောဒီမှာနော်သူကပြတာဒီမှာတော့သူကကြည့်ရမှာတော့၅လုံးတစ်တွဲ၅လုံးတစ်တွဲဒီမှာနော်အောက်မှာတစ်ခုချင်းပွားနေဒီဒီဟာလေးပဲရအောင်ကြည့်ရနော်ဒီမှာတစ်ခုချင်းပွားနေအဲဘုန်းကြီးတို့ကြိုက်တာတော့ကမ္မထာဆရာတွေကဒီတစ်ခုချင်းပွားနေကိုကြိုက်တယ်အကုန်လုံးကြတော့ဘယ်နေရာဘာရှိမှမသိပဲဖြစ်တာဥပမာ7 အမွေလက်သက်ခြေသက်သွားရည်တော့ဘယ်တော့ဘာရှိမှမသိဘူးပါဇက်ကဆိုလိုက်တာရှိတယ်ဘာအပြစ်မှမမြင်ဘူးနော်အတုဘကမ္မထံဆိုတာရှင်အတုဘတရားတုဘဆိုခန္ဓာကိုယ်ရဲ့အပြစ်မြင်အောင်ကြည့်ရတာအပြစ်မြင်မှမချစ်ခင်မှာမချစ်ခင်မတွေ့တာမှဒီဆင်းရဲဒုက္ခတက်တာတော့ခန္ဓာကိုယ်ကြီးမှာသိပြီးတော့အပြစ်မမြင်ကောင်းထင်နေဟာငါခန္ဓာကိုယ်ဟုတ်လားအဲသဘောကျနော်ခန္ဓာကိုယ်နှစ်သက်သဘောကျလာတခုတည်းဖြစ်လာမခံနိုင်ဘူးဒါတော့ ယောဂီတွေအားလုံးကဒါလေးကြက်ထားမယ်နော်ဒီ၅ခုအစင်းနာအဖြစ်၎င်းပုံတရားအဖြစ်၎င်းဖြစ်တဲ့အကြောင်းရင်းဖြစ်ရာရာအဖြစ်၎င်းဒါမလို့ဒီဟာအတိပ္ပယ်တစ်မျိုးသိအောင်ဘာမှနှစ်သက်မြန်နှစ်သက်ဆရာမြန်လို့ဝယ်ရမရှိပါဒါလေးကြက်ထားမယ်ဒါကြက်ထားရင်လုံလောက်တယ်နော်အဲတော့ခုနကဒီ32ခုတာတာရရှင်ပြများလုံးနဲ့တပည့်တော်တို့ကကြက်ဖို့ခတ်တယ်ဆိုလို့ရှိရင်အဲတော့ဘုန်းကြီး ဒွါရကိုးပေါက်ကမ္မထံမနေ့ကဆင်ញင်စီပြန်နေပေါ့နော်အခုဓမ္မကြီးတွေယောဂီတက်တွေဘာလို့ခွန်ကြီးထပ်ပြောတော့ခန္ဓာကိုယ်မှာအပေါက်ကိုးပေါက်ရှိတယ်မျက်စိနှစ်ပေါက်နားနှစ်ပေါက်နှာခေါင်းနှစ်ပေါက်ပါးစပ်ပေါက်ကျင်ကြီးပေါက်ကျင်ငယ်ပေါက်ဒီဟာတွေကြအထူးကျက်ဆရာမရှိကိုယ်မျက်စိပေါက်ကဘာတွေထွက်လာဒါကြည့်ပြီးတော့ဒီ၅မျိုးနဲ့ဆင်ញင်ရုံပဲဟိုမျက်ရည်တွေမျက်ချီးတွေဟောအဆင်းနေလည်းမကောင်းအနံ့နေလည်းမကောင်းပုံသဏ္ဍာန်နေလည်းဘယ်သူမှမနစ်သက်ဘူးဖြစ်တဲ့အကြောင်းရင်ဖြစ်ရရဒါလေးပဲရအောင်ကြက်ထား ဒီနော်မျက်စိပေါက်မှမျက်စိပေါက်တို့မှထွက်ကြလာသောမျက်ရည်မျက်ချီတို့သည်စင်နာပြန်၎င်းပုံတရားပြန်၎င်းဖြစ်တဲ့အကြောင်းရင်းဖြစ်ရရာပြန်၎င်းဘာမှနှစ်သက်ဆရာမြန်တို့ဝေရမရှိပါနဲ့ကဒီနေ့ဓမ္မကြီးတွေဘုန်းကြီးတို့မိခင်ရွယ်ဓမ္မကြီးတွေဒကာကြီးတွေတွေ့ရပါတယ်တချို့ကတော့ဘုန်းကြီးနဲ့တွေ့နေတာကြာလာပြီဆိုတော့ဒါရပြီးသားပေါ့တချို့ကြဒီတရားစကအသက်ဝင်လာတဲ့ယောဂီများဘုန်းကြီးကြီးရွယ်ပါတယ်နော်ဟို အများရန်ကြားနေတဲ့ဘုန်းကြီးတွေတဲ့ယောဂီတွေဒါတွေထပ်တလဲလဲကြားနေဒါတွေသိခံပြီးနားထောင်ကြနော်အသက်သမားတွေကိုဘုန်းကြီးပြောချင်တာတော့မျက်စိပေါက်မှာထွက်ကြလာတွေကဘာမှကြက်ဆံမလုပ်ဘူးကိုမျက်စိပေါက်ကိုကြည့်ပြီးတော့ဒီ၅မျိုးတော့ရအောင်ကြည့်ရမယ်ကဲနာမျက်စိပေါက်ကထွက်ကြလာတယ်မျက်ရည်တွေတုပ်တင်လို့မျက်ကြည့်တွေတုပ်တင်လို့လည်းဆင်ញင်လို့ရရင်နော်အခုကဘုန်းကြီးကနီးပဲပေးတာတကယ်ကြည့်ရမှာကိုယ့်အကူကြည့်ယူပါမှာ အရာပါမိတ်နဲ့အတ္တဒီပါအတ္တတရဏအနေညာတာဆိုအနေညာတရအတ္တဒီပါအတ္တတရဏမိမိကိုယ်ကိုပဲမိခိုရအခိုရရှိတာဓမ္မဒီပါဓမ္မတရဏမိမိတရားမိမိကိုအခိုရမြောဘာလို့တရားကိုမိရမယ်တရားကိုအခိုရမယ်မိတရားကိုပါကျင့်ရမယ်ပြောတာကိုယ့်ကိုတရားကျင့်ရမယ်ကိုတရားကျင့်ကိုတရားရမယ်ကိုကိုစိတ်ချမ်းသာမယ်ဒါပဲ နော်အဲ့တော့ဘုန်းကြီးတို့ကျင့်နိဗ္ဗာန်ပေးတယ်အဲ့တော့ဗြဟ္မာဒီ၅ခုရအောင်ကျင့်ပြီးတော့မျက်စိပေါက်ကဆင်ញင်မျက်စိမျက်ရည်တွေမျက်ဝတ်တွေတုတ်တင်တော့ဆင်ញင်ပို့ပြည့်မြင်တယ်။နှပါကြီးတွေကလောထုံနေတော့ဆင်ញင်ပို့ပြည့်မြင်တယ်။နာပေါက်တော့မှထွက်ကြလာတော့နှပါကြီးတွေဒီစင်နာပြီးတော့ပုံနာပြီးတော့ဖြစ်တဲ့အကြောင်းရင်းဖြစ်ရရပြဘာမှနှစ်သက်ဆရာမြန်လို့ဝေရမရှိပါနဲ့ကနှာခေါင်းပေါက်နေပူပြီးအေးလာပြီးနှာရည်တွေ ယိုကျနေပြီမတ िश ူနဲ့တုပ်တယ်ညှစ်ထုတ်မယ်အဲအဲ့ဒီချိန်မှာဆင်ញင်ပိုးမြင်တယ်ဒါလေးကိုဘုန်းကြီးဖြစ်စစ်ခြင်းတော့ပါအသက်ကြီးတဲ့ဓမ္မရေတွေကဘာဖြစ်လို့လဲဆိုဒီခန္ဓာဝိညာဉ်ဒါအများအားဖြစ်နေတာဘုန်းတော်ဒီနေ့အပြင်ထွက်လမ်းလျှောက်တော့နာချီပြီးတော့တခါလေပြင်းမကလေတိုက်တော့နာချီနာကြီးတွေရိုးလာအဲ့ဒါမျိုးဖြစ်နေအဲ့ဒီအချိန်ကာလမျိုးဆင်ញင်ပိုးအပြစ်မြင်တယ်ဒါလေးပြောချင်တယ် ပါဇက်ပေါက်ဩသွားတိုက်နေတော့ဆင်းနေမယ်ပလုတ်ကျင်းနေတော့ဆင်းနေမယ်သွားတွေထရွေးတွေထွေးတော့ဟတ်တော့ဆင်းနေမယ်ဩအိတ်နေတဲ့ခါပြီးပြီးသေကြီးတွေကကြာနေခလေးတွေဆိုပုံသိတာအဲ့ဒါမျိုးတွေတုတ်တင်တော့လည်းဆင်းနေအဲ့ဒါပုံပြည့်နေတော့ခဏဝေးကြဒါတွေပဲရှိတာပဲကျင်ကြီးကျင်ငယ်စုံတော့အခုယောဂီတရားဘုန်းကြီးရှောက်ပါတယ်ကောင်းပါလေဒါသူကကျင်းကျင်ငယ်စုံတော့ဆင်ကျင်တယ်ဆင်ကျင်ဖြစ်တယ်ဗျာတဲ့အချိန်တုန်းက တာမဆန်ကအချိန်ကုန်နေခဲ့ဘုန်းကြီးတို့ဒီကမ္မထာသင်စင်ကားတော့ကိုလက်တွေ့ကျင့်ကြံသွားတဲ့ဆရာကြီးကဘုန်းကြီးပြောခဲ့ဘူးပါမလေးရဲ့တောင်ဘက်သာစီဘုရားတောင်ညောင်ရန်ဘုရားအဲ့ဒီမှာဆရာကြီးတစ်ပါးကိုဘုန်းကြီးကိုဒုရင်ဆောက်တည်ဖို့တုတ်တန်ဒုရင်ဆောက်တည်ဖို့ပြင်တဲ့ဆရာကြီးပဲဒီဆရာကြီးကကုရီတက်လွင်အကြာကြီးတက်တာတက်တော့အသက်လည်းကြီးတော့လဲမှာစိုးရင်လားတပည့်တယ်ဆရာဘုရားကုရီတက်ကြာလာ ਈ လား အဲကြာဆိုပဲငါအတုပတွေဆင်ញင်းနေတာဒီ32ခုတာသားတွေသူကတခုချင်းဆင်ញင်းနေတာဒါတော့ကိုဘောက်ကကြလာတခုချင်းဆင်ញင်းတော့အကြာကြီးပေါ်တယ်သူကလို့ဆင်ញင်းတယ်အဲ့ဒါမျိုးဆင်ញင်တတ်ဖို့ရည်ကြည်တယ်တကယ်ပြည့်မြင်ပါတယ်ကုရိတန်ရင်လည်းဆင်ញင်ပေးလို့ရှင်နော်အဲ့ဒါမျိုးလေးသိစေချင်တော့ခုနကခွန်လင်းသူတို့ဒီပို့လိုက်ပြီလားခုနဆောင်းဖို့อืมကိုကြီးခုနကကိုအောင်လင်းပို့တဲ့ ဆောင်ပုဒ်လေးတင်စမ်းပါအဲ့ဒါလေးလေးသူတို့ပြခြင်းခုနဆိုတဲ့တစ္ဆပိစ္ဆကမ္မတန်ရှုနည်းဒါမှတ်စုတယ်လည်းရှိပါတယ်နော်နောက်လည်းကြည့်ပေါ့အခုလည်းဘုန်းကြီးတို့ပြောပါမယ်ငါဤကုံမှာနန္တာမွေကြိုင်မြဲခိုင်လာစွာ ကောင်းရာမမြင်ဆမင်သာရှိအမွေရှိ၍ရှိသည့်လက်သက်ခြေရသက်နှင့်သွားလဲတထွေအရေတမျိုးနှီးနှံ့ဆိုသည် အသောပုတ်ကြီးပါတကား သီလရှင်ဝိချင်းနဲ့ကိုရင်ဝိချင်းနဲ့ရဟန်းပြုခြင်းနဲ့ဒါလေးတွေရအောင်ကြက်ထားစေခြင်းပါလေ။စပင်မွေးခြင်းရိုးတွင်းရိုးရင်းချင်စီသွေးပြီကမှစသည်ထုတ်တို့ပုဂ္ဂိုလ်တ attva သူငါမဟုတ်ရုပ်တာဟုတ်ခဲ့ဆက်ဆုပ်ယုံပွဲမတင့်တယ်ဒီတကယ်အတုပါပါတကားဘုန်းကြီးတို့တရားရှုတဲ့ကအနိစ္စဒုက္ခအနတ္တရှုဖို့လိုတယ်လို့အတုပလည်းရှုရပါတယ် အတုပမြင်အောင်လည်းရှုရတယ်။ဒါကြောင့်သတိပ္ပဏ၄ပါးဟောတယ်ဆိုဘုရားဟောထားရှိပါတယ်။ဒီဆောင်ပုဒ်လေးတွေလည်းရအောင်ကြက်ထားစေချင်တော့ဗောနော်။ကြက်ပြီးပါဆင်ခြင်ဒါတော့ကိုဘောကမ္မထာနဲ့ပတ်သက်ပြီးအဲ့ဒီအောက်မှာဆောင်ပုဒ်လေးတွေဘုန်းကြီးထပ်ရေးထားရှိတယ်။အာရိပရိကူလာတင်ညာဆိုပြီးတော့အဲ့ဒီဒါတော့ကိုဘောကမ္မထာနဲ့အာရိပရိကူလာတင်ညာကမ္မထာကအဆက်ဆက်ရှိတယ်။နော်။ စားတော့တဲ့ခါမှာဘုရားကစားတော့ဆရာတွေကိုဆက်ဆုပ်ယွန်ရှာပွဲဖြစ်မြောင်ဆင်ញင်ပြီးတော့စားတော့ရမယ်။ဘုန်းကြီးတွေဖုံးပေးရမယ်ပေါ့။ရှေးရှေးဆရာတော်ကြီးကအာရိပရိကူလာဘာဝနာကိုဆောင်းပုံလေးရေးထားတယ်။ဘုန်းကြီးဆောင်းပုံလေးလည်းမှတ်စုတွေပေးဘူးပါတယ်နော်။အဲ့ဒါပါလေမုံမုံမြတ်မြတ်စားတော့လာရှုမှတ်ဘာဝနာဘာစားစရာပဲစားစား တရားရှုမှတ်ပြီးစားပါတတိပဌာန်ရှုမှတ်မလားသုံးဖို့ဒီမှာဟုတ်တယ်အခုပါပဲเนาะဒါလေးရှုမှတ်ရုပ်ဖတ်ပုံလေးပြန်ပြောမှာเนาะငါဤကိုမှာနန္တာမွေးကြိုင်မြဲခိုင်လှစွာ ကောင်းရမမြင်ဆမင်သာရှိ အမွေးရှိ၍ရှိသည့်လက်သည်ခြေသည်နှင့်သွားလဲတထွေအရေတမျိုးညှိနှံဆိုသည်အတိုးအပုတ်ကြီးပါတကား ဒီထိအောင်တောင်မြို့မှာကံတော်ဆရာတော်ရေးတယ်ဒီအောက်ကရေးတာတော့ဘယ်ဘုဆရာတော်ရေးတယ်မသိဘူးဒါလေးလဲဒါကြတော့ဒီဒီဝိပဿနာရှုတဲ့သဘောပဲသပင်မွေးညင်းရိုးရင်းချင်းစီသွေးပြီကမှစသည်ထို့တို့ပုဂ္ဂိုလ်တ attva သူငါမဟုတ်ဒီသပင်မွေးတွေပါရတာပုဂ္ဂိုလ်လည်းမဟုတ်တ attva လည်းမဟုတ်သူလည်းမဟုတ်ငါလည်းမဟုတ်ဘူးဒါယုတ်သဘောတတ်တတ်ပဲဓာတ်သဘောတတ်တတ်ပဲယုတ်တာဟုတ်ခဲ့ ဆက်ဆုပ်ယွံပွဲမတင့်တယ်ဒီတကယ်အတုပါပါတကားနော်ကိုရင်ဝတ်တော်မယ်သီလရှင်ဝတ်တော်မယ်ဆိုဒါလေးကြက်တာရိတ်တဲ့လူကရိတ်ပြီဒီကြောင့်မှုဝမမနဲ့အင်္ဂါရိတ်လာရှိသေးတယ်အင်္ဂါရိတ်ရိတ်ဘယ်ဟာရိတ်ရိတ်ဒီဟာလေးဆင်ញံပြီးရိတ်စေခြင်း ਨੇ ဒီမှာဒီမှာအာရိပရိကူလာဘာဝနာအဲ့ဒါနဲ့ဓာရ၉ဘောက်ကမ္မထံကဆက်ဆက်ရှိလို့ဘုန်းကြီးဒါလေးပြောခြင်း ਨੇ အာရေပရိကူလာတင်ညာဆိုခုနပြောခဲ့ပြီအစာဟာရတွေကိုဆက်ဆုပ်ယွန်ရှာွယ်ဖြစ်မြင်ပြီးတော့ဆင်ခြင်ပြီးတော့ဖုံးပေးရမယ်စားတော့ရမယ်အဲ့မှာကြည့်လိုက်ရှေ့ရှေ့ရှေ့ဆရာတော်ကြီးကမုံမုံမြတ်မြတ်စားတော့လားရှုမှတ်ဘာဝနာဘာစားရပဲစားစားဘာဝနာလေးရှုမှတ်ပြီးစားပါပါဇတ်တပေါက်စားကတော့ကိုးပေါက်ယူစီတာဒါတော့ကိုးပေါက်ကမ္မထာနဲ့ဆက်ဆံတယ် စားတော့တော့ဘုန်းကြီးတို့ပါဇက်ပေါက်ကစားတာပဲထွက်တော့မျက်စိပေါက်ကလည်းထွက်တယ်နားပေါက်ကလည်းထွက်တယ်မျက်စိနှစ်ပေါက်ကလည်းထွက်တယ်နားနှစ်ပေါက်ကလည်းထွက်တယ်နှာခေါင်းနှစ်ပေါက်ကလည်းထွက်တာပဲဒါကြောင့်ပါဇက်တစ်ပေါက်စားကတော့ကိုယ်ပေါက်ယူစီတာပါဇက်ပေါက်ကလည်းပြန်ထွက်တယ်အောက်ကကျင်ကြီးပေါက်ကျင်ငယ်ပေါက်အကုန်ထွက်တာဒါလေးမှတ်ထားပါဇက်တစ်ပေါက်စားကတော့ကိုယ်ပေါက်ယူစီတာပြီးတဲ့အခါကျတော့ နှစ်နှစ်သက်သက်စားတတ်လေအထွက်ယွန်းစေရနော်အဲဒီလိုနှစ်နှစ်သက်သက်စားတတ်လေအထွက်ယွန်းစေရအဲဒီမှာနှစ်နှစ်သက်သက်စားတတ်လေအထွက်ယွန်းစေရစားတော့တော့ဘုန်းကြီးတို့ဟိုပြုံးပြုံးရွှင်ရနဲ့စားကြတော့ဗောနော်ထွက်တဲ့ခါကျတော့ဘယ်ပေါက်ကထွက်တယ်ဘယ်သူမှပြုံးပြုံးရှင်မထွက်ဘူးတုတ်တင်ရှင်းလင်းပြရနော်ဒီမှာစားတော့ဝိုင်းကထုတ်တိကကွဲရပုံလို့သာ စာတော်တော်ဝိုင်းအောင်စာတော်ထုတ်တက်ကတိတ်တိတ်ခွဲပုံတယောက်ချင်းသွားကြတညတာမြသိုးလောင်ကြပုတ်ရကုန်တာစာရင်ထဲမှာတညလောက်ရောက်ပြီးသွားရင်တော့ပုတ်တော်တာပါအာပရိကူလာအာရဘွားကြဘာဝနာဒါတော့အာရိပရိကူလာတင်ညာပေါ့ဗျာအဲ့ဒီကမ္မထံပွားနည်းအဲ့ဒီကမ္မထံပွားနည်းနဲ့ဓာရ၉ပေါက်ကမ္မထံပွားနည်းဆက်ဆက်နေတယ်နော်အဲ့တော့ ဒါတော့ကိုဘောကမ္မထာမဲ့ဒီနေ့ပြောချင်တာပါခုနကရှုမှတ်ဆင်ញံတဲ့၅မျိုးမှတ်ထားမယ်ပြီးတော့ဒီဟာလေးတွေတဏ္ဍာမြရောင်းချက်ထားမယ်ဒါဒီနေ့ကမနေ့ကဟိုဒီဆာရောလေးမပေးနိုင်တော့ထပ်ပြီးတော့ရှင်းလင်းတဲ့သဘောပဲเนาะဒါဒီနေ့အသစ်တရားသွားကြအောင်ဒီနေ့ဟောဖို့စီစဉ်ထားတာကတက္ကပညာ၃ ဒီတုတ်လေးကိုဟောပါမယ်ပြောပါမယ်နော်တက္ကပညာတုတ်ဆိုတာကဘုန်းကြီးတို့ဘယ်မှာပါလဲဆိုဒီကနိကေဒီကနိကေကသုံးအုပ်ရှိတယ်မာဝကဒီကနိကေမှာပါတယ်နော်ဒီထဲမှာတော့အဲ့ဒီသုံးမဟုတ်ဒီနေ့တက္ကပညာတုတ်ဟောမှာပြောမယ်အဲ့ဒီမှာတက္ကပညာတုတ်ဒီကနိကေမာဝကပါဠိတော်မှာ231အဲ့ဒီမှာပါပါတယ်အဲ့တော့ဇာတ်ကြောင်းလေးကိုပြောမယ်နော် သူကဒီတုတ်ကြီးကငကိုတည်းကလည်းအရှိကြီးပဲအဲ့ဒီထဲမှာဘုန်းကြီးတို့လိုအပ်တယ်လို့ပဲကြည်ပြောမယ်တချို့မလိုအပ်တာတွေကခြံပြောမယ်ရသော်ဘုရားကဘုန်းကြီးတို့အိန္ဒိယမာဂရတိုင်းဆိုတာဗိမိတာရာတို့တိုင်းပြည်ဇာတတတ်တို့ရဲ့တိုင်းပြည်ပဲမဂရတိုင်းမဂရတိုင်းပြည်ရာဇကြိုမြို့တော်သူတို့ရဲ့မြို့ရာဇကြိုမြို့အဲ့ဒီမြို့တော်ရဲ့ဒီအရှိဘက်မှာပေါ့မြို့တော်ရဲ့အရှိဘက် အံဘတန်နာတန်ထာဆိုတဲ့တရက်ပင်တန်းရွာရှိတယ်မြို့တော်ရဲ့ရှေ့ဘက်အဲ့ဒီတရက်ပင်တန်းရွာရဲ့မြောက်ဖက်ဝေဒီတကတောင်ဆိုရှိတယ်အဲ့ဒီဝေဒီတကတောင်တောင်မှာကဘာရှိလဲဆိုလှိုင်ကူကြီးရှိတယ်အိန္ဒသာရလှိုင်ကူလို့ခေါ်တယ်နဘဲပင်လှိုင်ကူလို့ခေါ်တယ်ဘုရားဗမာလိုပြောရင် အဲ့ဒီလိုင်ကိုထဲမှာမြတ်စွာဘုရားတရင်သုံးနေတရားကျင့်ကြအထုံးဖလားသမပဝင်စားတယ်ပေါ့ဗျာဟိုကျင့်တယ်လို့ပြောလို့မရအောင်ဘုရားတရားပြည့်စုံသွားဖလားသမပဝင်စားမယ်និရောဓသမပဝင်စားမယ်အဲ့ဒီလိုအဲ့ဒီလိုနေနေတရင်သုံးပြီးတော့ဖလားသမပဝင်စားနေတဲ့ချိန်និရောဓသမပဝင်စားနေတဲ့ချိန်မှာဘုရားကိုတရားမင်းကြီးကဖူးမြော်ဖို့ကြံစီစစ်ကူးတယ် အရင်တော့ကလည်းသူကဖူးမြော်ခဲ့ဘူးတယ်ဒါပေမဲ့လို့ဘလို့ဖြစ်ခဲ့လဲဆိုတော့အရင်တော့ဖျားဖြစ်ခံနေပေါ့ဗျာဘောရီညောင်မင်းအောက်အဲ့ဒီချိန်မှာမြတ်စွာဘုရားဘောရီညောင်မင်းအောက်နေတဲ့တရင်သုံးနေချိန်မှာသူကခယူသင်းမှုတ်ပြီးတော့မြတ်စွာဘုရားဟိုတရားမင်းကပူဇော်ပဲခဲ့ဘူးတယ်မနအောင်မြင်တဲ့ချိန်နောက်တစ်ခုကတော့ မနာမအောင်ငင်တဲ့လည်းပူဇော်တယ်ပေါ့ဗျာပြီးတော့လည်းပြီးတော့နောက်တစ်ချိန်ကျတော့ဘယ်ချိန်ပူဇော်ခဲ့သေးလဲဆိုတော့သာဝတိမြို့ဇေတဝန်ကျောင်းအဲကျောင်းတိုက်ထဲမှာတက္ကရာကာရဆိုတာထင်းရှူသားတွေနဲ့ချက်ဆောက်ထားတဲ့ကုတီကျောင်းပေါ့ဗျာအဲ့ဒီထဲမှာမြတ်စွာဘုရားတရင်သုံးတရင်သုံးနေတဲ့ချိန်ဖယောက်ဖူးမြော်ကိုသွားခဲ့တယ်အဲ့ဒီသူဖူးမြော်လို့သွားတဲ့ချိန်မှာမှာ ဘုန်းကြီးတို့ဒီမြောက်ဖက်အရမန်เนี่ยဝတ်တုံနတ်မင်းကြီးရဲ့မိဖုရားပေါ့ဗျာသူကအဲ့ဒီချိန်မှာမြတ်စွာဘုရားကိုလက်ဥချီပြီးတော့နီးနားမှာပူဇော်နေခလန်းလန်းပူဇော်နေတာပေါ့ဂျာမင်းကြီးကနေပြီးတော့ဘုရားတရားလို့ရာရာတရားနာလို့နာရလို့နာရညာပေါ့၆ခိုင်းအဲ့တော့ဟိုမိဖုရားနတ်သမီးကပါရောတရားမင်းကြီးတဲ့ခုချိန် ခုမျောကိုချိန်ခါမဟုတ်သေးဘူးလားမြတ်စွာဘုရားဗလဒီဗလသမဘာဝင်စားနေတယ်။ဟာဒါဆိုရင်လည်းတဲ့ဇာမင်းနဲ့ဒီနတ်တွေလာကြခြားနတ်တွေလာပြီးကြောတဲ့အကြောင်းပြောပြပါဒါမှအဲ့ဒီကလည်းသူတရားဖះဖိုးပြောခွင့်မရဘူးအဲ့မှာသူကတရားမရဘလို့ထင်လဲဆိုတော့อืมငါမကြွထိုက်တဲ့ပုံကုံမငါဒီငါ့ကိုဖះအတွေ့မခံတာဖြစ်လိမ့်မယ်ဒီလိုထင်တာအခုချိန်ကြ तू ကမတွေ့မဖြစ်ဘူး ဘာဖြစ်လို့လဲဆိုဒီကြားမင်းတေဂာနီးနေနတ်တွေတေဂာနီးနမိတ်ထင်တယ်ဆိုရကြောင့်ခွန်ကြီးပြောခဲ့မှုပါတယ်ဘယ်နတ်မဆိုပေါ့ဗျာတေဂာနီးကာလာကြရင်သူတို့အသုံးပြုနေတဲ့ပန်းပေါ့ဗျာကင်ထားတဲ့ပန်းမျိုးပေါ့ဒီပန်းတွေကလုံးလုံးညှိုးလာပြီးတော့သူတို့ဝတ်စားထားတဲ့ဝတ်စားတွေလည်းတောက်ပါမှုမရှိဘူးဘုန်းကြီးတို့ရဟန်းလောကမှာလည်းပြောများတယ် ဒီယဟန်တစ်ပါးပျက်စီးခြင်းလာပြီသူသူသင်္ကန်းကမွဲချောက်ချောက်အယောင်တွေဝတ်တော့ဒါမျိုးပြောကြအင်းဒီပုဂ္ဂိုလ်တော့လူထွက်တော့မှာပဲဆိုဒီလိုပြောကြတဲ့လေထာရှိတယ်ပေါ့ဒီလိုပဲဒီနတ်ကဒီသကြားကသူ့ဝတ်ထားတယ်ဝယ်သူ့အတူသိတာပေါ့အယောင်ဝတ်စားတဲ့ငကိုတို့ကလည်းတောက်ပြောင်နေတော့နောက်ပြီးတော့ဂျိုင်းကြားတွေပါတွေကိုကိုခန္ဓာကချွေးတွေထွက်တယ်သူပြင်ဂျိုင်းကြားတွေပါဒါမျိုးတွေဂျိုင်းကြားတွေပေါင်းကြားတွေနေမှာပေါ့အဲ့ဒါချွေးတွေထွက်တယ် ရွှေတွေထွက်လာပြီးရုပ်ကအရင်တော့ကဆိုနတ်တရားဒါလှဆက်ရှင်းနှစ်အရွယ်နတ်သားဆိုဆက်ရှင်းနှစ်သားအရွယ်နတ်သမီးဆို16နှစ်သမီးအရွယ်လှလှပပအဲဒေဂာနိကာလာကြရုပ်စင်းကအိုရုပ်ကြီးပေါက်လာနော်ရုပ်စင်းကမလှတော့ဘူးချွေးတွေလည်းထွက်အိုရုပ်ကလည်းပေါက်ပြီးတော့နေတဲ့နတ်ပြည်မှာလည်းသူကမပျော်တော့ဘူးအဲ့ဒီလိုဖြစ်လာရင်ဒီနတ်သားတေတော့မှဒီနတ်သမီးကတေကံအတေဂာနိကာလာ9ရက်လောက် အနေမှာဒါတွေကဖြစ်တယ်လို့ဆိုရပေါ့ဗျာအဲ့လိုဖြစ်တော့တရားမီကြောက်တာပေါ့ဗျာတရားမှာကြောက်တော့အာကိုရရှာတော့အာကိုရရှာတဲ့ကကြလည်းဘာဖြစ်လဲဆိုတော့အာကိုရရအောင်ဖရာတရားနာကျင်တာပေါ့ဗျာနာပြန်တော့လေအရင်တော့ကလို့ပေါ့သူသွားရင်မြတ်စွာဘုရားဗလာသမပါဝင်စားနေတာလို့နိရောဓမဝင်စားမှာဆိုအဲ့လိုမျိုးဖြစ်မှလဲစိုးရင်ဘာဖြစ်လို့ဒီတကသူကမဖြစ်မနေတွေ့မှဖြစ်မှာဟိုနာမှဖြစ်မှာ သေတော့မှာဟုတ်အဲလူကဒုက္ခရောက်မှတတ္တဝါတွေကဒီလိုပဲဖျားတရားသတိရတယ်ဆိုဓမ္မပဒနဲ့ပတ်သက်ဘုန်းကြီးတွေကတခါပြောခဲ့ဘူးကလည်းဒီတိုင်းပါပဲတတ္တဝါတွေမှန်များဒီတိုင်းပဲနတ်တွေရောဓမ္မတွေရောတေဂာနိကာလတကယ်ကိုသေပြီးဆိုရင်အပြီဆိုဒါဖြစ်တတ်တဲ့သဘာဝသူတယောက်တည်းသွားရင်ဘုရားကသူကကြွထိုက်တဲ့ပုဂ္ဂိုလ်မဟုတ်ရင်ခုနလိုဗလာသမပါဏိယောသွားကြီးကနာခွင့်ကြုံမှာမဟုတ်ဘူးဒါတော့သူကဘာအကြံဉာဏ်ထုတ်ရလဲဆို ကျွတ်ထိုက်တဲ့တ attva တွေပါအောင်ပေါ့လေသူအုပ်ချုပ်တဲ့ဒါဝရိဒနတ်ပြည်အကုန်လုံးစုမာရီနတ်ပြည်အကုန်လုံးစုခိုင်းတာစုခိုင်းတော့အဲ့ဒါတစ်ချက်ပေါ့နော်စုပြီးဖူးရင်တော့တယောက်ယောက်ကဒီထဲမှာကြွထိုက်တဲ့ပုံကိုပွားရင်တော့မြတ်စွာဘုရားတေချောဘောတရားဟောမှာပဲသူကအဲ့လိုတွေ့တာနောက်တစ်ချက်ကဒါဘုန်းကြီးတို့လူသားတွေနတ်တွေအကုန်လုံးဖြစ်ပါဂျာမင်းကသူကနတ်ပြည်တစ်ထပ်မဟုတ်နှစ်ထပ်အုပ်ချုပ်တာ နော်နှစ်ထပ်အုပ်ချုပ်တဲ့အခါကျဘယ်လိုဖြစ်လဲဆိုတော့စီးစိမ်တွေတိတ်များတယ်ပေါ့ဗျာဩဇာအနာတွေတိတ်များအဲ့တော့ဒီဩဇာအနာတွေစီးစိမ်တွေလွတ်ရမှာဆိုတော့သေရင်လွတ်လွတ်အောင်လွတ်ရတော့မှလေထားကြရတော့မှလေအဲ့ဒါကြောက်တာသူများပေးရမှာကြောက်တာသူများလွှဲရမှာကြောက်တာအဲ့ဒါပဲဒါနဲ့ပတ်သက်သူစိတ်ဆင်းရဲအကြီးကျယ်စိတ်ဆင်းရဲဖြစ်နေဒီစိတ်ဆင်းရဲကို ဖြည့်ဖြောက်ဖို့အတွက်ဖះကိုသူကတွေ့ကျင်တာတွေ့ပြီးတော့တရားနာကျင်တာအဲ့ဒီအကြောင်းတွေပါဗျာနော်ဒီတော့သူကဘာလုပ်ခိုင်းလဲဆိုတော့ခန္ဓာမနပစ္စတိခဏတာဆိုတာဆောင်းသမားပေါ့ဗျာအဲသူ့ကိုခေါ်ပြီးဆောင်းဆောင်းတီးပြီးတချင်းဆိုခိုင်းတာဘုန်းကြီးတို့လူလောကနဲ့တော့ခက်ဆင်ဆင်ပဲဗျာအဲ့တော့ သူကစောင်းတိသချင်းဆိုတော့နတ်တွေအကုန်လုံးရောက်လာကြတီးဝိုင်းရှိတဲ့နေရာလူစုတယ်လို့ပါပဲသူကအဲ့လိုတီးပြီးဖြောပြေးတာအဲတရားမင်းကနေပိဿတိကခုနသူ့ရဲ့စီစဉ်နေပြနတ်တွေကိုစူဝေးစမ်းစူဝေးစေဖို့အဲ့ဒီသချင်းဆိုခိုင်းစောင်းတိခိုင်းတာစောင်းတိခိုင်းတဲ့အခါကျတော့စောင်းတန်ကြောင့်နတ်တွေကစူဝေးလာအကုန်လုံးပေါ့အထက်အောင်စရုမာရိနတ်တွေရောဒါဝရိနတ်တွေရောအကုန်လုံးစူဝေးစူဝေးပြီးဆုံးပြီဆိုတဲ့အခါမှာ ဖရာသည်သွားတော့ဗောဗျာနတ်တွေဆိုတခါတည်းရောက်ချလာဖရာသည်အဲ့မှာဖရာသည်ရောက်လာတဲ့အကြောင်းအရာတွေဒီတုံမှာတော့လန်ကိုင်းနာတင်ရှင်မြတ်တရားပြောတာတွေရှိပါတယ်အဲ့ဒါသိရင်မကြည့်ဘူးဗျာအဲ့တော့ဒီတိုင်းမှထားမယ်အဲ့ရနေသူတို့ဒီရောက်လာတဲ့ခါကျဖရာကအိနတာရာတိုင်ကူထဲမှာတရင်သုံးတာလေခုနနဘဲပင်တိုင်ကူထဲမှာသူတို့ချက်ချင်းမဝင်ရဲဘူးမဝင်ရဲတော့ဂျာမင်းကဘာလို့ရလဲဆိုဂျာမင်းဒီ ပိဿကတိခဏတာကိုမခံရဘူးဒါတိကားတဲ့မင်းအရင်သွားကွာတဲ့မြတ်စွာဘုရားဖလသမပါဝင်စားနေတာတို့နော်ဝင်စားနေလည်းပဲဒီတပါးတဲ့တိတ်စိတ်ကြီးညင်သက်နေတာမှကြိုက်တာတဲ့ငါတို့ဒီတိုင်းဝင်လို့မသိတော့ဘူးအဲ့တော့မင်းကအရင်အရင်ဖះနဲ့အရင်ရအောင် တွေ့အခွင့်ရအောင်တော့ပြီးမှငါတို့ကြောင်းကြောင်းပစ္စတိကနတ္တအရင်လွတ်ပစ္စတိကနတ္တလည်းတွင်းနဲ့မဝင်ရပါဘူး အပြင်ဘက်ပေါ့ဗျာကိုဘဝမလမကံပေါ့ကြားနိုင်တဲ့နေရာမျိုးရွေးချယ်ရွေးချယ်ပြီးစောင့်တည်တာမြတ်စွာဘုရားပထမဖလသမပဝင်စားနေတယ်ဒီမှာတော့ဇန်နှမျိုးပေါ့ဗျာအာရမဏုပဇန်လက္ခဏုပဇန်ဆိုပြီးတော့ထဂရများဖွင့်ပြပါအာရမဏုပဇန်ဆိုတာကပရဝိကတိုင်းစာရည်တယ်ပေါ့တပ္ပဌာနမိအာယုံကိုရှုနေတယ် ဒီပရဝိကတိုင်းအခြေခံပြီးတော့ရူပဇံရမယ်ရူပဇံဝင်စားနေတာပါဇံဝင်စားနေတာပါအာရမဏုပ အာရမဏုပအာရမဏုပနေဆံဆိုတာဇံဝင်စားနေတဲ့သဘောပါရူပဇံရရူပဇံဝင်စားမယ်အရူပဇံရအရူပဇံဝင်စားမယ်ဒါမျိုးပေါ့အဲ့ဒါကိုအာရမဏုပအာရမဏုပနေဆံလို့ခေါ်တယ်လက္ခဏုပနေဆံကြတော့ အဲ့ဒီဇန်နီယာထထပြီးတော့ဝိပဿနာရှုတာဝိပဿနာရှုပြီးတော့ဖိုရီဖလသမပတ်တွေရသွားတယ်အဲ့ဒီလိုဖလသမပတ်တွေဝင်စားတာနော်မြတ်စွာဘုရားတို့မြည်ပြီးများသောဖြင့်ဖလသမပတ်ဝင်စားတယ်ဝင်စားတာများတယ်တခါတခါကြတော့လေនិရောဓသမပတ်ဝင်စားပါပြီးတော့ပစ္စည်းကနတ္တာနေသူကတချင်းနေဒီဆိုပြီးတော့ မြတ်စွာဘုရားကိုတီးပေးတာပေါ့နိသူဆိုတဲ့သချင်းတွေကဘုရားတရားတန်ခါတွေနဲ့လည်းပတ်သက်တယ်ယဟန္တာပုဂ္ဂိုလ်များနဲ့လည်းပတ်သက်တယ်ဒါပေမဲ့များသောအားဖြင့်သူကာမဂုဏ်နဲ့ဆိုင်တဲ့သချင်းတွေပါပဲဒီသူချစ်တဲ့နတ်သမီးလေးအကြောင်းရေးထားတဲ့သချင်းတွေများပါတယ်တကယ်တကယ်ကြည်လိုက်တဲ့အခါကျတော့သူဖွဲ့ဆိုတာသချင်းရဲ့ဒီပဲဂါထာလေးနဲ့အများကြီးဖွင့်ထားတယ် အဲ့တော့မြတ်စွာဘုရားကဖလားသမဘာဝင်စားနေနောက်ပိုင်းဒီတခြင်းကိုနားထောင်နေဗျနားထောင်လို့အကြောင်းရှိလို့နားထောင်တာပေါ့လေဒါမှရှန်ကနားထောင်တာတော့မဟုတ်ပါဘူးနားထောင်ပြီးတော့မြတ်စွာဘုရားဗာမိတ်လေဆိုတော့ပစ္စတိကမင်းရဲ့တခြင်းနဲ့စောင်းတာလိုက်ဖက်ညီတယ်မင်းဒီတခြင်းကိုဘယ်ချိန်တုန်းကရေးဆက်ခဲ့တယ်ဘယ်ချိန်တုန်းကတီးတီးခဲ့တီးပြီးရေးဆက်ခဲ့တယ်ရေးဆက်ပြီးတီးခဲ့တယ်ဒါမေးတာ ဘာလျှောက်လဲဆိုသူကလည်းအမှန်တိုင်းလျှောက်တယ်မြတ်စွာဘုရားတဲ့မြတ်စွာဘုရားဖြတ်တော်ဘုရားဖြစ်တော်မူကားစားပေါ့အစပါလာညောင်းမင်းအောက်မှာတရင်သုံးနေတဲ့ချိန်တော့တပြီးတော့ရေဆက်ခဲ့တာသူကဆက်ပြောပါတယ်ဒီရေဆက်ခဲ့ခြင်းအကြောင်းရင်းတော့တဲ့ဒိမေရုခန္ဓာဘနတ်မင်းကြီးပေါ့သူတို့လိုကားကြည့်တဲ့နတ်မင်းမတပင်းတဲ့နတ်နတ်မင်းကြီးအဲ့ဒီနတ်မင်းကြီးမှာသမီးတော်ရှိတယ်သူရိယဝိသတာလို့ခေါ်တယ် အဲ့ဒီသမီးတော်တေမရုခန္ဓာဘနာမင်းကြီးရဲ့သမီးတော်သူရိယဝိသတာကိုတပည့်တော်ချစ်နေပါတယ်အဲအဲ့ဒါပြောကသူကမစဲမကြောက်အကုန်ပြောတာသူ့အကြောင်းရတယ်ဒါပေမဲ့လို့တဲ့အဲ့ဒီနတ်သမီးလေးကသူ့ကိုတဲ့မချစ်ဘူးတဲ့ဘယ်သူ့သွားချစ်လဲဆိုဒီတရားမင်းရဲ့စစ်ဘိုလ်ကျော်ပေါ့ဗျာမာဒလိနယထာရင်းခေါ်တယ်သူ့ရဲ့မာဒလိနတ်သားရဲ့ตาပေါ့ တိခန္တီဆိုတဲ့နတ်သားကိုချက်နေပါတယ်အဲ့တော့ तू ကပြောလို့တာတပည့်တော်မချက်တော့တဲ့တပည့်တော်ဒီနတ်သူဘယ်လိုမှပို့မရဘူးပေါ့ဗျာချစ်ခွင့်မရဘူးဒါကြောင့်မို့အဲ့ဒီတခြင်းကိုခုနပြောတဲ့တခြင်းကိုရေးတာပါဖရာတရားတန်ခါနဲ့လည်းပတ်သက်တယ်ရဟန္တာတွေလည်းပတ်သက်တယ်ပြီးတော့သူ့ချစ်သူတွေနဲ့ပတ်တကယ်တော့ကျတော့ခေါ်ချက်ချရင်တော့အဲ့ဒီမှာသူ့ချစ်သူနဲ့ပတ်သက်တဲ့ဟာတွေကများနေတယ်အဲရေးရေးပြီးတော့တော့ဘာလုပ်လဲဆိုတော့ तू က ခုခေတ်ကလေးတွေလိုပဲကိုနှစ်သက်မြန်တို့ရဲ့အိမ်ရှိသွားပြီးတော့ဒီအဲ့ဒီတေမီတို့နမင်းရဲ့အိမ်ရှိကိုသွားပြီးစောင့်တီးတချင်းဆိုတာပဲအဲ့ဒီခါမှာဒီဖရာတရားတန်ခါလည်းပါတော့ဒီတေမီတို့နမင်းကြီးရောသူသမီးတို့ရောဖရာတရားအဲ့မှာကြားပြီးကြီးညိုစိတ်ဖြစ်တော့အဲ့ဒီမှာသူရိယဝိသတနတ်သမီးလေးကသူ့ထွက်တွေ့တယ်။ဘာပြောလဲဆို ယမဗုဒ္ဓကိုမမြင်ဘူးပါဘူးတဲ့ဒါပေမဲ့တာဝရိန္ဒနတ်ပြည်သူတမနတ်တပင်မှာသွားပြီးကပြဖြောစေဖြောပြစဉ်ခါတော့ဗုဒ္ဓအကြောင်းကိုကြားသိရခဲ့ဘူးပါလေအဲ့ဒီဗုဒ္ဓအကြောင်းကိုခုလိုသိဆို တီးပြတဲ့အတွက်တဲ့အဲ့မှာနတ်သမီးကသူ့ကိုဘာပြောသင်နဲ့ဒီမှာဒီနေ့တနေ့အတူနေခွင့်ပြုမယ်ဒါပဲသူကပုံမှန်လေးနဲ့အဲ့ဒါပြောအဲ့ဒီတရက်ပဲတဲ့သူကဒီနတ်သမီးနဲ့နေခဲ့ပြီးနောက်နေခွင့်မရဘူးပေါ့အဲ့ဒါကြီးရှောက်တာပဲ နော်ဒီကပြောချင်တာဘာလဲဆိုဒီတတ္တဝါတွေဟာဒီမှာကြည့်ဖះကိုတကယ်ရှောက်နေတာ तू မရှောက်တင်လားရှောက်တင်လားမသိဘူးပေါ့ဗျာဘာဖြစ်လို့လဲ तू ကလောဘတွေတဏှာတွေဖြစ်နေတာပေါ့တတ္တဝါတွေဟာတဲ့လောဘတို့ဒေါသတို့မာနတို့စာကြည့်တယ်အကုသို့နှိပ်စက်လာရင်နှိပ်စက်ခံအမှန်တိုင်းမသိနိုင်ရှောက်တင်လားမရှောက်တင်လားပြောတင်လားမပြောတင်လားလှုပ်တင်လားမလှုပ်တင်လား တွေးသိလားမတွေးလဲမသိဘူးဒီလိုပဲလျှောက်တာသူစိတ်ကဒါပဲပေါ်လာဒါပဲတွေးနေတာကြောင့်ဒီမှာဖះကိုဒါလျှောက်ရမလားမလျှောက်မလားသူမသိဒီဖြစ်ပြနဲ့ပတ်သက်ပြီးဘုန်းကြီးတို့ဟိုပဲခက်တယ်တော့ကတန်ခါအစည်းအဝေးတွေစပေါ်ကစားခက်တော့ကပေါ့နော်အဲဒီကတန်ခါတွေတချို့တန်ခါတွေဖောက်ပြန်လို့ဖန်စီတာတွေနော်အရေးယူတာတွေဒါမျိုးတွေဖြစ်ခဲ့ဥပါတယ်ဒီအဖွဲ့အစည်းဖြစ်စားမှာအဲ့ဒါမျိုး တချို့တော့အဲ့လိုမျိုးတွေဒါနလောကနဲ့ပတ်သက်ပြီးဘုန်းကြီးတို့အတွေ့အကြုံရှိတော့ဗောနော်တချို့ကြလည်းဒီတရားတွေပါဟောတယ်တရားတွေဟောတဲ့အခါကျလည်းနောက်ပိုင်းကျတော့နာမည်ကြီးပြီးတော့အမျိုးသမီးအနေနဲ့ထွက်သွားရှိတော့ရိတ်တာလောကမှာလည်းရှိတယ်ပြင်ပလောကနာမည်ကြီးလို့ထွက်သွားတယ်လည်းရှိတယ်အဲ့လိုမျိုးတွေအပြစ်ပြောကြအပြစ်တင်ကြပေါ့ခုနကတန်ခါစီဝေးတွေစကားသားတယ်ဒီလိုပဲတချို့ရဟန်းတော်တွေတချို့မျိုးသမီးတွေဒီနေ့ ဖြစ်ပြီးတော့เนาะအပြစ်တင်ညာအပြစ်ပြောရတယ်အများကြီးပဲအဲ့ဒီလိုအပြစ်ပြောတာနေအပြစ်တင်တာနေကိုဆရာတော်ကြီးတစ်ပါးရှောက်ကြတာဗောလားဘယ်ဘုန်းကြီးတော့ဘယ်ဓမ္မနဲ့ဘယ်လိုပြလို့ထွက်သွားပြန်ပြီဗျာဟာဘယ်ဓမ္မကိကတော့ဘယ်လိုပြအိမ်မှာဆရာတော်ကြီးကဘာမိတ်လဲဆိုတော့သူပြောတဲ့စကားလေးကောင်းပါနော်ဒီအိမ်မှာဓမ္မဂရိကတစ်ပါးဗောနာမည်ကြီးဓမ္မဂရိကတစ်ပါးကအမျိုးသမီးနဲ့ထွက်တော့ အဲသူကြည်ညိုတဲ့ဒကာဓမ္မတွေနော်အဲ့မှာအပြစ်တွေမျိုးသမီးလည်းပြစ်တင်ကြဘုန်းကြီးလည်းပြစ်တင်ကြဒီလိုဖြစ်တယ်ဖြစ်တော့ခုနဆရာတော်ကြီးသွားလျှောက်တယ်ဆရာတော်ကြီးကဘာမိတ်လဲဆိုอืมလူထက်တဲ့ပုံကိုလည်းပြစ်မတင်ညာနဲ့ဟိုအမျိုးသမီးလည်းအပြစ်မတင်ညာနဲ့သူတို့ကိုတဲ့လောဘတဏှာကစေခိုင်းတော့လောဘတဏှာအလိုလိုက်ပြီးလူထွက် လူထွက်ချင်အောင်လဲဆွဲသူကဆွဲတယ် လူထွက်သူကလည်းထွက်တာပဲဒါထွက်ကြတာပဲဒါကြောင့်အပြစ်တင်ခြင်းသူတို့တဏ္ဍာမှာရှိတဲ့လောဘတဏ္ဍာကိုပဲအပြစ်တင်ညာအမူရဲ့ကြောင့်တရားကိုဘုရားဒီအရှင်ဆရာတော်ကြီးကမိတ်လိုက်တဲ့သဘောပါပဲနော်ဒီတဏ္ဍာကိုမပယ်တတ်နိုင်တဲ့၍ဒေါသကိုမပယ်တတ်နိုင်သည်ဒီလိုပဲဖြစ်နေမှာပဲနော်တတ္တတဏ္ဍာမပယ်တတ်ခြင်းတဏ္ဍာကိုကြောင်းပြပြီးတော့ ဒါမျိုးတွေဖြစ်ကြမှာပဲ။ညာနေလူထွက်ကြမယ်။မြို့သမီးတွေကလည်းဒီလိုဖြစ်ကြမယ်။အခုလိုပါပဲလောဘဒေနာကြောင်းပြီးပြီးတော့မျိုးစုံဖြစ်ကြတော့လူတွေလူလောကမှာပြဿနာမျိုးစုံဖြစ်ကြတာပါပဲ။နော်။ညာတကယ်တမ်းရင်ခံကြည့်ဒီလောဘတို့ဒေါသတို့မာနတို့ဒီတဏှာကိလေသာတွေကြောင့်ဘုန်းကြီးတို့ဖြစ်ကြတာ။ဒါတွေရှိနေတဲ့မြတ်ကလောင်ဒီပြဿနာဒီလိုပဲကြုံနေအောင်ပါပဲ။ဒါတွေကိုပဲအပြစ်မြောင်ကြည်ကြအပြစ်မြောင် ရှုကြဆိုဒါကိုဆရာတော်ဘုရားကြီးမိတ်တော့အဲတော့ဒီမှာလည်းကြည်လိုက်လေပိဿတိကနာတာတကယ်ဖះနဲ့တွေ့တဲ့အခါမှာတကယ်ရှောက်တဲ့နဲ့ဟာမရှောက်ဘူးသူဖြစ်ချင်တာပဲသူ့စိတ်ထဲမှာခံစားနေကြအဲ့မှာတရားမင်းကြီးကဖះနဲ့ပိဿတိကနာတာတို့အပြန်အလှန်ပြောနေတာသိလိုက်တဲ့အခါကျတော့ဩတို့သွားဖို့လာဖို့ခွင့်တာပြီးအဲ့မှာလှမ်းပြပိဿတိကငါရဲ့ကိုယ်သား ဖះကိုရှောက်ခွေပါတရားမင်းနဲ့ပိဋကမြတ်စွာဘုရားရှ िख ိုးပါ၏အဲ့လိုရှ िख ိုးခိုင်းတယ်ရှ िख ိုးပြီးတော့တရားမင်းကြီးကမြတ်စွာဘုရားဖူးမြောက်ခြင်းလို့ပါဘုရားအဲ့ဒီမှာမြတ်စွာဘုရားဖူးတွေ့ခွင့်ပြုတော်မှာဖူးတွေ့ခွင့်ပြုပြီးတော့မြတ်စွာဘုရားကအဲ့ဒီမှာရှ िख ိုးပါတယ်ဘုရားဆိုမြတ်စွာဘုရားကအေဝံဒုက္ခိဟောတုတရားမင်းနဲ့တကွပိဋကပေါင်းသူတော်ကောင်းတွေ ကိုစိတ်နေပြဖေးရနေတဲ့ကင်းကွာကျမ်းမှာချမ်းသာကြပါစေမေတ္တာပို့တယ်မေတ္တာပို့ပြီးတော့မှရာမင်းကအတွင်းနဲ့ဝင်ဝင်တော့ဝင်လာတယ်ပေါ့ဗျာဝင်လာတော့ပစ္စတိကနာသားတို့လည်းဝင်လာဝင်လာပြီးတော့ဒီထဲမှာတင့်တော်တဲ့နေရာမှာနတ်တွေတရားတွေကတော့မတ်တရပြီးရှ िख ိုးကြောကြတာပေါ့ရှ िख ိုးကြောကြပြီးတော့မှဒီတရားမင်းကသူ့နတ်ပြည်ကအဖြစ်ပြက်လေးတွေကိုစာလျှောက်ပါတယ် သူဒီလာရင်အကြောင်းရင်းပေါ့လေအဖြစ်ပြက်လေးဘာဆလျှောက်လဲဆိုဒီမြတ်စွာဘုရားရဲ့တာဝန်မင်းမျိုးထဲမှာဒီကပိလုနေပြီးတော့ဆိုမြတ်စွာဘုရားရဲ့တိုင်းပြည်သူ့ရဲ့မြို့တော်မှာပဲအဲဒီကပိလုမြို့တော်မှာတာဝန်မင်းသမီးတယောက်ဂောပိကာဆိုကာတာဝန်မင်းသမီးတယောက်ရှိပါတယ်တဲ့ဂျာမန်လျှောက်တာဒီတာဝန်မင်းသမီးတွေကယရနာသုံးပါးကိုလည်းအင်မတန်ကြည်ညိုပါတယ်ယုံကြည်ပါတယ်ဘာဝတိလကိုလည်းအမြဲမပြတ်စောင့်ထိန်ပါတယ် ဒါပေမဲ့ तू ကဒီအမျိုးသမီးဘဝကိုငင်းငွေတယ်အပြစ်မြင်တယ်အဲတော့အပြစ်မြင်တဲ့ကဘာဖြစ်လဲယောက်ျားဘဝကိုတောင်းတမျိုးသားဘဝကိုတောင်းတဘာကုသိုလ်လုပ်ပြီးလုပ်ပြီးတိုင်းလုပ်ပြီးတိုင်း तू ကဒါမျိုးသားဘဝကိုတောင်းတဆုတောင်းတယ်တည်သွားတဲ့ခါကျ तू ကုသိုလ်ကအားလျော်စွာတောင်းရတာနတ်ပြည်တော်မှာတဲ့ဆရာမင်းကြီးတပည့်တော်ရဲ့တာလာဖြစ်နေပါလေသူ့နာမည်ကတော့ဟုတ်လားတောင်းရတာနတ်ပြည်ရောက်တော့ဂောဘကနတ်သားလို့ခေါ်ပါတယ် အဲ့ဒီဂောဝရနတ်သားဖြစ်ပြီးတော့နော်ရှင်နတ်သားနတ်သားနတ်သမီးဖြစ်တာတော့ဘုန်းကြီးတို့လူတွေလိုပရိသန်တွေတည်တာမဟုတ်ဘူးနော်နတ်သားဖြစ်ခြင်းတဲ့ပုဂ္ဂိုလ်ကတရားမြတ်နတ်သားတရားမြတ်ရှင်ခွင်ထဲမှာဆက်ချစ်နှစ်သားရောလောက်ပွားကြလေပေါ်လာတာနတ်သမီးဖြစ်ခြင်းတော့နတ်တရားမြတ်သမီးတော့ဖြစ်ခြင်းတော့ကြားဒီနတ်သမီးတွေရှိတာပေါ့နော်သူရဲ့နတ်မိဖုရားတွေရှိတော့အဲ့ဒီရှင်ခွင်ထဲမှာပေါ်လာပဲအဲ့ဒီဂောဘကနတ်သားနဲ့ မရှိမနှောက်မှာပဲတခြားယဟန်သုံးပါပေါ့ယဟန်သုံးပါလည်းစုတည်ပြီးတော့အဲ့ဒီတောင်းနေတာနတ်ပြည်ဂန္ဓမနတ်ဂန္ဓမနတ်ဆိုတပင်တဲ့နတ်ပြောတာခုနလိုပြစ္ဆတိကနတ်သားမျိုးတွေလို့သူတို့ကလည်းအဲ့မှာလာဖြစ်ကြတယ်ယဟန်သုံးပါသိပြည့်နော်အဲ့ဒီယဟန်သုံးပါနဲ့ဖြစ်လာတဲ့နတ်တွေဟာတနေ့ကျတော့ဂျာမင်းနဲ့တကွာပေါ့သူသားတော်သမီးတော်တွေရောပါတာပေါ့ဖြောပြေဖို့လာကြတယ် အဲ့ဒီဖြောပြင်းလို့လာကြတဲ့ခါကျသူတို့ကရဟန်းဘွားလာတဲ့နတ်တွေဆိုတော့ရဟန်းဘွားတွေကသီလလည်းပြည့်စုံခဲ့တယ်တရားတွေလည်းအထောက်ခဲ့တယ်အဲ့ဒီအချိန်ဝါကြောင့်မို့တခြားနတ်တွေရဲ့ရောင်တောက်ပါတောက်ပါနေတဲ့ခါကျတော့ဒီဘာဖြစ်လဲဆိုတော့တရားမင်းကတာတာဖြစ်သွားတယ်ဂောဘကနတ်တာဆင်ញင်ကြည့်တယ်ဒီပုဂ္ဂိုလ်တွေကတခြားနတ်တွေရဲ့အယောင်တောက်ပါလားအယောင်ကသိတာဘယ်ဘောကလာလို့ ဘာတွေလောက်ခဲ့ကြလို့ဒီလိုဖြစ်တယ်လဲသူကလည်းအတိတ်ကမြင်နိုင်တဲ့ဇာတိတရဉာဏ်ရတာဆင်ញင်ကြည့်လိုက်တော့ဟာဘယ်လိုဖြစ်နေလဲဆိုသူလှူဒန်းနေတဲ့ဘုန်းကြီးတွေဖြစ်နေတာဖြစ်ပုံဒီဘုန်းကြီးတွေကလူဘွားတွေကတရားလေးအထုတ်တယ်ပထမဇန်တိအောင်ရခဲ့တယ်အခုကြတော့ဘယ်လိုဖြစ်နေလဲသူကအထက်ကနော်လူဘွားတွေကသူကဒကမဝရန်တော်တွေအထက်ကအခုဒီဘက်ဘွားကြတော့ပဲလေကန္နဘနာတရားသူအောက်ကြတယ် သူတို့ကိုဖြောပြေးရတဲ့နတ်သားတွေလာဖြစ်နေအဲ့တော့ဟိုခောဘကနတ်သားမကြိုက်ဘူးဒါကိုသဘောမကျအောင်သဘောမကျတဲ့ကဒီနတ်သားတွေကိုတတိပေးစကားပြောတာဘာပဲတတိပေးကကြီးပဲခန္ဓာခန္ဓာဘနတ်သားတို့သင်တို့ဟာမြတ်စွာဘုရားတရားတော်ကို အရင်ဘဝတုန်းကဘေးရာကိုတောက်တပြီးနာဘေးရာတောက်တပြီးတော့နာယူကျင့်သုံးခဲ့တယ်လေဒါမေးလိုက်တာ နာအောင်မေးလိုက်တာဘာဖြစ်သူ့ရဲ့နေကြတဲ့ဘဝရောက်နေအတရားနာတွေကတရားအကျင့်တွေကဒါကိုသတိထားမယ်နော်ဘဝတွေမျောပြီးအထောက်တာမျိုးမလုပ်ရဘူးအဲလူဘဝမျောတာမျိုးဟာချမ်းသာဟိုလူဘဝချမ်းသာလို့လူဘဝချမ်းသာရဖို့လူဘဝရဖို့နတ်ဘဝရဖို့နတ်ဘဝနတ်စည်းစိမ်ခံစားဖို့ဒါမျိုးတွေမျောလို့ခုနလိုဖြစ်မှာပဲဖះနဲ့ဓာတ်ရိုက်တွေ့တယ်နော်ဇန်တွေလည်းရပြီးသားတရားတွေလည်းအထုတ်ပြီးသား မဲ့ညာဖုန်ညာမရတော့သူတို့ငကိုဖြစ်နေကြနော်ဒီဒီအမှုပညာလည်းခက်တယ်ဆွဲမိလဲအဲ့မှာဘွားဆဲဆဲထုံဝါသနာပိုင်ဟိုမှာကန္နဝနာငကိုတော့လည်းသူကဒီနေရာဖြစ်များခဲ့တာအဲ့ဒီသွားဖြစ်တယ်အဲ့မှာဘောဗကနာတအဖြစ်မှန်ပြောတတိပေးရင်လည်းဘာကြောင့်မို့ကျွန်တော်ကပြောရတယ်လဲဆိုရင်နဲ့အရင်ဘဝကကျွန်တော်ကဂောဘိကမျိုးသမီးပဲတင်းတို့ကိုဆူးနေ လှူဒန်းနေတဲ့ပုဂ္ဂိုလ်တဲ့အမျိုးသမီးဖြစ်တယ်တရားတရားပြည့်စုံတယ်ပြီးတော့သီလပြည့်စုံတယ်သင်တို့ကကျွန်ုပ်တဲ့စာရင်ဒီဇန်နေပါရခဲ့တယ်ကျွန်ုပ်ကအမျိုးသမီးဖြစ်ရာနေပြီးမှတခြားမြတ်သားလာပြီသင်တို့တွေရှေးဘဝရန်လည်းဖြစ်ဇန်လည်းရခဲ့ပါတယ်ဘာကြောင့်မို့ဒီလိုကကြည်တဲ့နတ်သားတွေဖြစ်နေရတာလဲဒီလိုဖြစ်နေတာတော့မကောင်းပါဘူး ရှစ်ဖွဲ့ကောင်းတယ်ရှစ်ဆရာကောင်းတယ်လို့အဲ့လိုပြောလိုက်အဲ့ဒီမှာဂန္ဓဂန္ဓဗနတ္တခုနယဟန်ဘွားလာတဲ့နတ်သား၃ယောက်ကလည်းသူတို့ကလည်းပြန်မြင်နိုင်တဲ့ဇာတိတရဉာဏ်ကြီးရလာပြန်ကြည့်လိုက်တယ်ဗျအကုန် ပြန်မြင်တယ်ရှေးဘွားဖြစ်ခဲ့တာအဲ့မှာတောင်ဝကရကြတယ်တောင်ဝကရပြီးနှလုံးသွင်းလိုက်တဲ့ခါကျတော့ဆင်ញံငကုဇန်နေပြန်ရတယ် ငကိုဇံနေရရင်လည်းပဲဝိပဿနာဆက်ရှုကြတာဝိပဿနာဆက်ရှုလိုက်တဲ့အခါကျတော့ဒီနတ်နှစ်ယောက်ကကြတော့အနာဂံဖြစ်သွားတယ်။ကိုတယောက်ကကြတော့ဒီအာယုန်တွေကိုအစွဲတွေမပယ်နိုင်တဲ့အခါကျတော့သူကတော့ကန္နဘနာကန္နဘနာပဲဖြစ်တာ။ဟိုအနာဂံဖြစ်သွားတဲ့နတ်တွေနော်အနာဂံဖြစ်သွားတဲ့နတ်တွေအဲ့ဒီနတ်ဘဝမှာစုတည်ပြီးတော့သူတို့ကဒီ နတ်ပြည်နတ်လောကဆိုအပြောအောင်နေတိတ်နာတာသူတို့လည်းနာဇံဖြစ်တော့ပြောအောင်နေမကြိုက်ဘူးလေအဲဒီအဲ့ဒါနဲ့နောက်ဘဝဆုတည်ပြီးတော့ဒီပရမဇံဗြဟ္မဘုံသုံးဘုံတွေကအလယ်လာဆိုဗြဟ္မပုရောဟိတဘုံမှာဖြစ်သွားတယ်ခုနအစွဲမပယ်နိုင်တယ်လို့ဒီအဖြစ်များတဲ့ဟာကြတော့စွဲတတ်တယ်စွဲစွဲတဲ့နေရာမှာဘုန်းကြီးတို့ဗိမိတာရမင်းနဲ့အဲ့လိုသွားဖြစ်တယ် မိမိသားမင်းကြီးဆိုကြားဘူးတာပဲအကုန်လုံးကပထမဆုံးကျောင်းတက်ကဝေလူဝန်ကျောင်းကိုဆောက်လုပ်လုပ်ထမ်းခဲ့တယ်။နော်အဲ့ဒီဝေလူဝန်ကျောင်းဆောက်လုပ်မလုပ်ထမ်းခင်နော်မြတ်စွာဘုရားကမိဂရာဝန်ဣတိပရဏမိဂရာဝန်ပေါ့နော်အဲ့ဒီမှာဓမ္မစကြာဟောပြီးတော့ဝါကျုတ်တက်ကသူတို့ရာဇကြုံရောက်လာတာပဲ။ဣတဘောင်များစွာနဲ့တရားနာရင်တော့တော်တော်ဖြတ်တာပဲ။တော်တော်ဖြတ်တယ်ပြီးတော့ကျောင်းဆောက်လုပ်ခဲ့တယ်ဝေလူဝန်ကျောင်းတကကြီး သေသွားတဲ့ခါကျတော့ဒီတကားဒီဗိမိတရာမင်းကြီးဘယ်သွားဖြစ်လဲခုနမြောက်ရမှာနေတဲ့ဝိတ္တဝနတ်မင်းကြီးရဲ့လက်အောက်ဇနဝတ္တပါဆိုတဲ့ခဏမနာမျိုးကာကြည်တဲ့နာမျိုးသွားဖြစ်တာဘာကြောင့်မို့ဖြစ်လဲသူကအရင်ဘဝများစွာအဲ့ဒီဘဝခုနှစ်ကြိမ်တိုင်းတိုင်းဖြစ်ခဲ့ဘူးလားသူ့အနေနဲ့သောတာပန်အထက်အထက်ဘုံတွေသွားနိုင်တယ်ဗျာနီးစပ်ရာ တွေ့မိတွေ့ရပါလို့ဒီဒီခုနဒီဒီဒီဘဝခဏခဏဖြစ်နေတဲ့ကဒီဘဝကိုသွားညှိတာအဲ့ဒါသတိထားရတယ်နော်ဒါကြောင့်ဒီအစွဲတဏှာကိုပြုတ်ဖို့ပြုတ်အောင်ကျင့်ရမယ်ဒေတာဆွဲအရှာဆွဲဒါအစွဲပြုတ်အောင်ကျင့်ရအဲ့လိုမျိုးမကျင့်ရင်ဒီအစွဲကခက်တယ်အဲ့ဒီမှာဉာဏ်ချင်းအကြောင်းအရာလေးကိုဘုန်းကြီးတို့ အင်္ဂုတ္တစတုတ်ကနိဗ္ဗာန်သောတာနုကတတုတ်ခုနယဟန်သုံးပါသုတိသုတိပြနတ်ဖြစ်တယ်ဟိုဂောဘကနတ်သားကတတိပေးလိုက်တဲ့ခါကျတော့ညံတယ်နော်အဲ့ဒီမှာငကိုရတဲ့ဇံကိုပြန်ပြီးတော့ရှုမှတ်လိုက်တော့ဇံခဏလေးပြန်ရတယ်ဇံရပြပြီးမှဝိပဿနာရှိတော့ဒီခါလေးချက်ချင်းကြီးကိုတခဏတွင်းဖြတ်သွားတာဒါကြောင့်မို့ဒီနေ့တချို့ယောဂီတွေပြောပါတယ်ဆရာတော်ဝိပဿနာပဲချိန်ကူးရမလဲ။ဘာညာပေါ့သူတို့ကမြန်မြန် ကိုယ်လိုက်မြန်မြန်မဲ့ညာဖုန်ညာရပြီမဟုတ်ဘူးဗျာကိုရှုမှတ်နေတဲ့ဇန်တမာရီလေအထောက်ကူပြုတာပဲဝိပဿနာဆိုတာကိုကဇန်တမာရီဖြစ်ဖြစ်ဘာတမာရီဖြစ်တမာရီအကောင်းနေရင်ရှုတတ်တဲ့ဉာဏ်ရှိတိုင်းကလေးဝိပဿနာဉာဏ်မဉာဏ်ဖုန်ဉာဏ်နဲ့တန်းရတော့ကိုယ်ကဉာဏ်မြန်မြန်မြန်မြန်ရတာအခုခုနတ်၃ယောက်မှာနတ်၃ဥမှာ ကြည်လိုက်ပေါ့နှစ်ဥသောနတ်တွေကနတ်ပြည်မှာ ချမ်းသာနဲ့ဒုက္ခနဲ့ပြည့်စုံတဲ့တရားတွေဘာတွေကနားလေးကချက်ချင်းတိလွယ်တယ်မြင်လွယ်တယ်ငကိုဒါဓာတ်ခံရှိလို့ရဟန်းတို့ရဲ့အိမ်မှာအဲ့ဒီတော့မှာဘာဟောထားလဲဆိုတော့နတ်ပြည်မှာချမ်းသာဒုက္ခနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်များတရားတွေကပေါ်လွင်ထင်ရှားတယ်ရဟန်းတို့တတိဖြစ်ခြင်းကနှေးနှေးခြင်းနှေးမယ်ဒါပေမဲ့လို့တဲ့ရှေးဘောကအထုတ်ဘူးတဲ့တရားကိုတတိရတဲ့ပုဂ္ဂိုလ်က လျင်မြန်စွာတရားသူရတိုင်တယ်ဒါပြောသွားအဲကြောင့်ခုနကနတ်သုံးဦးထဲမှာနှစ်ယောက်ကနော်သုံးယောက်လုံးဇံရတယ်ဗျဟိုဟိုနတ်တယောက်ကတော့သူကတော့ဒီဒီပေါ်မှာဒါဆွဲညိနေတဲ့အတွက်မခွာနိုင်တော့ဒီမှာလွတ်ထွက်မှာဟိုနှစ်ပါးကကြတော့ဟိုနှစ်ဦးကကြတော့ဝိပဿနာဆက်အထုတ်လို့အနာဂန္တဖြစ်တယ်အဲ့ဒါကိုပြောတာအဲ့တော့ခုနကဝိပဿနာအထုတ်လို့အနာဂံဖြစ်သွားတဲ့ နတ်သားနှုတ်ကကြနတ်ပြည်မှာကြခုနပြောသလိုကာမဂုဏ်အပြုတ်အောင်နဲ့အလွန်များတာအဲ့ဒီလိုလွှမ်းမိုးနေခြင်းသူတို့ကလည်းဒီကာမရာဂတွေပယ်ထားတော့ချက်ချမနေနိုင်ဘူးရကြမနေနဲ့တော့ချက်ချင်းစုတည်ပြီးမြမပုရောဟိတမြမသွားဖြတ်တယ်နော်အဲ့ဒီအဲ့ဒီအကြောင်းအရာတွေကိုတရားမင်းနဲ့တကွာနတ်တွေအကုန်လုံးမြင်လိုက်တာမြင်နေရတာနော်ပထမသူတို့တွေအောက်တန်းကြတဲ့နတ်ဖြစ်တယ်ဟောနောက်သူတို့တွေအထက် ကြတဲ့နတ်ဖြစ်သွားအဲ့မှာတာဝကဖြစ်တာကြာမင်းဟာဘယ်နဲ့တော့ဒီခန္ဓာဘနတ်သားနှုတ်ဟာမတို့တာဝရိသာနတ်တွေလည်းကြော်တက်သွားမြမဖြစ်သွားပါလားဘယ်လိုဖြစ်တာလဲအဲ့ဒီအကြောင်းအရာမှာဂောဘကနတ်သားပဲသိတယ်အဲ့တော့ဂောဘကနတ်သားနဲ့ရှင်းပြတာပေါ့ဒီခန္ဓာဘနတ်သားတို့ကလူဘဝတော့သူကိုးွယ်တဲ့ရဟန်းတော်တွေပဲသူတို့ကအရင်ဘဝတော့ပထမဇန်ရခဲ့တယ် ဒါပေမဲ့လို့ဘဝတန်ရောစဉ်အစွဲကြောင့်မို့ဂန္ဓဘာနာသူတို့ကဂန္ဓဘာနာခဏခဏဖြစ်ခဲ့တာဖြစ်ခဲ့တော့ဒီအစွဲကကြောက်စရာကောင်းတယ်အကြောင်းကိုတရားအထုတ်ရတယ်နော်တရားဒီအစွဲလန်းတဏဒါပြုတ်အောင်အထုတ်ရဒါမှအဲ့ဒီလိုဂန္ဓဘာမျိုးနာမျိုးဖြစ်တဲ့အတွက်သူကတတိပေးလိုက်တာတတိပေးတဲ့စကားကြားရတဲ့အခါကျတော့ဒီနတ်နှုတ်ကတောင်းကအကုန်လုံးကတောင်းကရတာပဲတောင်းကရပြီးတရားထုတ်ကြတယ်အဲ့မှာဇံရ ဇံရပြီးတော့ဟိုဟိုနတ်တယောက်ကကြတော့ဒီအာယုန်တွေကိုနှစ်သက်နေတော့သူကမခွာနိုင်ဝိပဿနာရှုတော့လေသူညံမဖြစ်ဘူးပေါ့ဗျာဟိုနတ်တယောက်ကကြတော့ပရမဇံရပရမဇံနဲ့ထားထားပြီးတော့နောက်ဝိပဿနာရှုအာဝိပဿနာဉာဏ်နဲ့သောတာပတ္တိမဉာဏ်တရာဂာမိမဉာဏ်ဖုံဉာဏ်ရတမဉာဏ်ဖုံဉာဏ်အဲတရာဂာမိမဉာဏ်ဖြစ်အနာဂာမိမဉာဏ်ဖုံဉာဏ်နာဂံတိအောင်ရာ နာဂံရသွားပြီတတိတောင်ကရပြီနာဂံရသွားတယ်နော်ရသွားပြီတော့ဘာဖြစ်လို့လဲနတ်ပြည်မှာကြတော့စီးစရာအယုန်တွေကပေါ်တာပျော်စရာအယုန်တွေကပျော်ပေါ်တာဟိုကကာမရာဂပယ်ပြီးသားဖြစ်သွားတဲ့အတွက်နတ်ပြည်မှာကြာကြာမနေပဲနဲ့ဗြဟ္မပူရောဟိတာဘုံဖြစ်သွားတယ်ဆိုပြီးတော့ခောဘကနတ်သားနဲ့ရှင်းပြအဲ့ဒီအကြောင်းအရာကိုသိရတဲ့အတွက်တရားမင်းကမြတ်စွာဘုရားကိုလျှောက်ပါတယ် မြတ်စွာဘုရားတပည့်တော်တို့ဒီအကြောင်းအရာမြင်ပြီးတာဝကဖြစ်မိပါတယ်ဗျာအဲ့ဒီဒီကန္တဗနတ်နှစ်ဦးလို့တပည့်တော်တို့လည်းတရားရတရားထုရရင်ကောင်းပါပဲအဲ့ဒီလိုတပည့်တော်ဆန္ဒဖြစ်ပါတယ်ဒါကြောင့်မို့တပည့်တော်တို့ကိုတပည့်တော်တို့ဒီလာခြင်းဖြစ်ပါတယ်တပည့်တော်တို့ကိုတပည့်တော်ကိုပေါ့လေမေတရားမေခွင်းတရားမေခွင်းမေခွင်းပြုပါဒါလျှောက်တာပေါ့နော် ပြောချင်တာတော့သူရှေ့မောက်မှာပဲခုနနတ်နှုတ်ကတရားတို့ရပြမဘုံရောက်သွားတယ်လို့သူလည်းအဲ့ဒီလိုတရားတို့ရခြင်းလို့ဘုရားထံလာရောက်ရင်ဖြစ်ပါတယ်ပြီးတော့အဲ့ဒီလိုတရားတို့ရဖို့အတွက်သူသိလို့တဲ့တရားမေကုံမြောက်မေကုံပြုပါအဲ့မှာဘုန်းကြီးတို့ထက်ကရာနေပြီးတော့ဖြည့်ရှင်းချက်လေးပေးထားတယ်မေကုံမေးနီနှစ်မျိုးပေါ့ဒါဘုန်းကြီးတို့အကုန်လုံးလေ့လာသင်တဲ့အရာပါပဲမေကုံမေးတဲ့အခါမှာအရေးချင်းရှိတဲ့ပုံကိုရမေးနီနဲ့ အရေးချင်းမရှိတဲ့ပုဂ္ဂိုလ်ရဲ့မေးနီဆိုနှမျိုးခွဲပြတာပညာရေးချင်းပညာစသည်အရေးချင်းအဆင့်တန်းမြင့်မားတဲ့ပုဂ္ဂိုလ်မျိုးယဉ်ကျေးမှုနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်များမေးရင် ခွင့်တောင်းပြီးမှမေးတယ်ပညာရေးမရှိဘူးအစင်တန်းနေနဲ့ယဉ်ကျေးမှု မပြည့်စုံဘူးအဲ့ဒီလိုပုံကုမျိုးကမေးရင်တော့ခွင့်မတောင်းမနဲ့ဒေရိုကြီးမေးတယ် အကြောင်းမေးခွန်းမေးတဲ့အခါကျတော့ကိုကသူသဖြင့်ကိုတဲ့ကြည်တဲ့ပုံကိုယ်တွေအာမေးခွန်းကိုလေးစားမဲ့ပုံကုံမျိုးဆိုရင်တော့ရိုသေလေးစားမှုနဲ့မေးတာမျိုးမေးခွန်းဟိုခွန့်တော်ပြီးမှမေးတာမျိုးလုပ်ရမယ်အဲ့ဒါမျိုးဒါတော့ဘုန်းကြီးတို့ကတရားသင်တော့ဒါလေးလည်းသိစေချင်လို့ပြောတာအဲ့မှာတရားမင်းကြီးကဘာမေးလဲဆိုတော့မြတ်စွာဘုရားလူတွေနတ်တွေဟာ ခိုင်ရန်ဒေါသကင်းပြီးနေလို့အမြဲတမ်းဒုံနဲ့တို့ရံဖြစ်ပြီးမနေလို့ရအောင်ခိုင်ရန်ဒေါသကင်းပြီးနေလို့တယ်ဘယ်သူနဲ့မှလည်းခိုင်ရန်ဒေါသဖြစ်ပြီးမနေလို့ဘူးမဖြစ်ဖဲနေလို့ရတယ်အချင်းချစ်ခင်ညီညွတ်နေလို့တယ်လို့ပြောချင်တာပါဗျာလက်နဲ့နဲ့နှိပ်ဆက်ပြီးလက်နဲ့ပြနှိပ်ဆက်တာလို့နှိပ်ဆက်တဲ့အလိုအန္တရာယ်တွေကင်းညင်တာဒါတွေနေလို့ရတယ်ဗျာပြီးတော့ ဒဏ်တွေငွေကြေးဒဏ်တွေနော်အရေးယူခရတဲ့ဒဏ်တွေပြစ်ဒဏ်တွေလည်းမတွေ့ကြုံရင်ဘူးဗျာမဖြစ်ချင်ဘူးဗျာရန်သူလည်းကင်းလို့ရတယ်ဗျာစိတ်ဆင်းရဲခြင်းလည်းကင်းလို့ရတယ်ဗျာစိတ်ဆိုးတဲ့ဒေါသနည်းနည်းမှမဖြစ်ဘဲနေလို့ကြပါတယ်ရှင်ဗျာပြီးတော့ကိုယုံကြည်ကိုးကွယ်တဲ့ဘာသာရေးရ ဘေးအန္တရာယ်တွေကင်းဖို့ဆုလဲတောင်းနေကြတယ်ဘုရားဒါပေမဲ့လို့လူတွေနတ်တွေဘေးအန္တရာယ်ဆင်းရဲတွေနဲ့ဘလောက်ပဲမဲ့ဆူတောင်းလို့နေတယ်ဘလောက်ပဲဘေးအန္တရာယ်ကင်းကျင်လို့နေနေဘေးအန္တရာယ်တွေဆင်းရဲဒုက္ခနဲ့တွေ့နေကြရတယ်ဗျာဘယ်လိုတန်ရောစင်အနှောင်ဖွဲ့တွေရှိနေလို့ဒီလိုဖြစ်နေကြတယ်ဗျာဒါမေးရှင်းပြီးတော့မြတ်စွာဘုရားဗာမိတ်လဲ အိတ်တာမစ္စရိယတန်ယောဇနာဒါလေးပါဗျာပါဠိလိုဖြစ်နေဒီလိုဘေးအန္တရာယ်မျိုးမျိုးတွေဖြစ်နေရတဲ့အကြောင်းရင်းအရတော့တယောက်နဲ့တယောက်ရံဖြစ်နေရတဲ့အကြောင်းရင်းတွေတယောက်နဲ့တယောက်အစင်မပြေပြေဖြစ်ရတဲ့အကြောင်းရင်းအရတော့အိတ်တာမစ္စရိယတန်ရောစဉ်အနှောင်ဖွဲ့ကြောင့်ဖြစ်တယ်။ဒါရောက်ပြောင်းနေအိတ်တာအာဂျီလို့မစ္စရိယအာဂျီလို့ဖြစ်တာဒါတရားဖြစ်တော့အိတ်တာများနေရင် ကမ္ဘာလောကမျိုးကြီးဘယ်တော့မှမငြိမ်ချမ်းဘူးမစ္စည်းကများနေလည်းပဲဘယ်တော့မှမငြိမ်ချမ်းဘူးဒါကိုဖြေပါတယ်အိတ်တာဆိုတာဘာလဲဆိုသူတို့ဘာကောင်းစားချမ်းသာတာကိုကြီးပွားတာကိုမလိုလားတဲ့သဘောပေါ့ဗျာမနာလိုတဲ့သဘောပေါ့ကိုယ်တက်တာမနာလိုတဲ့သဘောပေါ့အိတ်တာရဲ့သဘောနော်အိတ်တာရဲ့လက္ခဏာဘာလဲဆိုတော့ပရတံပတ္တိဥတ္တယနာလက္ခဏာသူတို့ဘာပြည်စုံချမ်းသာတာကို မကြိုက်တာမှာညူဆူခြင်းလက္ခဏာရှိလို့တောင်းတာဒီကတော့သူများခေါင်းစားချမ်းသာတာမနာလိုတာမှပဲမနာလိုတဲ့သဘောရှိတာအဲတော့သူများကောင်းချမ်းကောင်းစားချမ်းသာတော့မနာလိုပါလေသူများကိုရန်လုပ်တယ်ရန်လုပ်ပြီးတော့ပါလေသူတို့သူရဲ့ဂုံချိန်တွေပြည့်စည်ပြည့်စရာတွေပြည့်စည်အောင်ကြံတာပေါ့ဗျာပြည့်စည်ပြည့်ပရတံပတ္တိအနာပိရတိရတ္တာ သူတစ်ပါးကောင်းစားချမ်းသာခြင်းမှာမမွေ့လျော်ခြင်းကိစ္စအဓိကတော့ဗျာသူများကောင်းစားချမ်းသာနေအောင်မြင်ကြော်ကြမယ်အဲ့ဒါမမြင်ခြင်းမကြားခြင်းမတွေ့ခြင်းအဲ့လိုဖြစ်တာအိတ်သာအာကြီးတဲ့ပုံပေါ့သူ့ရဲ့ပစ္စုပ္ပထာတရားရှုမှတ်တဲ့ကံသူကလက္ခဏာသဘာဝအနေနဲ့ရှုနိုင်တယ်ကိစ္စအနေနဲ့လည်းရှုနိုင်တယ်ဓာတအနေနဲ့လည်းရှုနိုင်တယ်ပြီးတော့ခါကျတော့ပရထန်အနေနဲ့လည်းရှုနိုင်တယ် ရထံကြပိစုပရထံပရတံပတ္တိဝိမုခပိစုပဋ္ဌာနာသူကအိတ်တာအာကြီးတဲ့ဘုရားသူများကောင်းစားချမ်းသာမရှိကြမျက်နှာလွှဲနေတဲ့သဘောပဲတရားရှုတဲ့ဘုရားအဲ့ဒီလိုညံနေမှမြင်လာတာပေါ့ဗျာနော်အဲ့တော့အိတ်တာအာကြီးတဲ့ဘုရားဘယ်လိုဖြစ်လဲဆိုသူများပစ္စည်းတွေရတာသူမကြိုက်ဘူးသူများပစ္စည်းတွေပစ္စည်းတွေပစ္စည်းတွေချမ်းသာတယ်မြင်နေသူမကြိုက်ဘူးသူပဲချမ်းသာချင်တာပဲ သူများစီးပွားဖြစ်တာမကြိုက်ဘူးသူသူများအလုပ်တွေဆင်ပြေတာမကြိုက်ဘူးသူများတွေပညာရေးတွေအောင်မြင်တယ်ဘွယ်ရုပ်ဂုဏ်တွေရတယ်သူမကြိုက်ဘူးသူများအပေါင်းအသင်းများတယ်မကြိုက်ဘူးနော်သူများယာရုတက်တာမကြိုက်ဘူးသူများယာရုရှိနေတာမကြိုက်ဘူးသူပဲယာရုရရင်သူများရုပ်ဆင်းလာတာသူများကြမ်းမာရေးကောင်းတာသူများအောင်မြင်ကြလုံးဝမကြိုက်ဘူးအေဒါအာကြည့်တဲ့ပုဂ္ဂိုလ်ဒါကြောင့်မို့ဒီအိတ်တာကိုခေါ်ပြီးတော့အပြစ်မြင်အောင်ရှုရတယ် ကိုရတာမနာလို့မဖြစ်အောင်နော်မုရိတာပွားတယ်ဆိုတာအဲ့ဒါပွားတာပါမုရိတာမပွားတိုင်းကိုရတာမနာလို့တွေ့တိုင်းတွေ့တိုင်းအကုသို့ခြောင်ဖြစ်နေမုရိတာပွားတာပြန်ရင်လည်းကုသို့ဖြစ်ပြန်တယ်ပေါ့ဗျာအဲကြောင့်မနာလိုမှချွေအောင်ကကြည်တာချွေအောင်စီဆိုသုလဝိပင်ကတုံးမှာဟောတာအိတ်တာအာကြီးတဲ့ပုဂ္ဂိုလ်ကသူ့ရဲ့ချွေအောင်သင်းမင်းနဲ့ပြည့်တတ်တဲ့ဖြည်းဖြည်းဖြည်းဖြည်းခွာသွားတာသူကသူရာလူဘလောက်ကြီးအာနာဘလောက်ကြီးပြည့်တတ်ကသူမကြိုက်တော့ဖြည်းဖြည်းဖြည်းဖြည်းနဲ့ ခွာလာစိတ်ထဲမှာလုံးဝမကြိုက်တော့အဲ့ဒါမျိုးဖြစ်ကိုကအိဒါမေစီယာနဲနေမုရိတာပွားမြဝမ်းမြောက်ဝမ်းသာစိတ်ဖြစ်မြဆိုကိုကိုအကုန်လုံးကကြည်ညိုကြတာလေးစားကြတော့ဗျာအဲ့မျိုးမှတ်ထားမယ်နောက်မေစီယာသဘောမေစီယာသဘောကတော့ဘာလဲဆိုအိဒါကမနာလိုတာမေစီယာကဝန်တိုးတာကိုရပမာစကဘောဝန်တိုးတယ်ဆိုကိုပိုင်ဆိုင်ထားတဲ့ပိုင်ဆိုင်မှုတွေပေါ့ဗျာလျှို့ဝှက်ထား လျှို့ဝှက်ခြင်းလက္ခဏာရှိတယ်ဖုံထားတယ်၊ကွယ်ထားတယ်မိမိပိုင်ဆိုင်ထားတဲ့တက်ရှိပဲဖြစ်ဖြစ်တက်မဲ့ပဲဖြစ်သူတို့ဘာနဲ့မဆက်ဆံရင်ဆက်ဆံမှုကိုတိမခံနိုင်ခြင်းကိစ္စရှိတယ်လက္ခဏာရဲ့ကိစ္စရဲ့အဲတော့ပရထံကြပါလေသူတို့ဘာကိုပေးကမ်းမှုဆက်ဆံမှုနဲ့ဆိုင်တွန့်ဆုတ်မပေးခြင်းဘူးပေါ့ဗျာနော်လှူတဲ့တန်းတယ်ဆိုတာမက်ဆီယာနိုင်မှာပေးလို့ရတယ် လူမှုတန်းဝင်မစ္စည်းရှိနေဘယ်တော့မှမပေးဘူးအဲ့ပုဂ္ဂိုလ်ဘယ်တော့မှမလူဘူးမစ္စည်းအာကောင်းတဲ့ပုဂ္ဂိုလ်ကဘုံကြီးပြေလူပြေဘယ်တော့မှမလူဘူးအဲ့ဒါမှတ်တာမစ္စည်းလူတဲ့တန်းနေဆိုမစ္စည်းနဲ့စစ်တိုက်ပြီးမှမစ္စည်းနိုင်အောင်တိုက်ပြီးမှလူလို့ရမစ္စည်းရှိနေမှမလူဘူးမစ္စည်း၅မျိုးဆိုဒါလေးဒါလေးတော့ပြီးအောင်ပြောလိုက်မယ်နော်နံပါတ်1ကအာဝါဒမစ္စည်းနေရာထိုင်ခင်းနဲ့ပတ်သက်ပြီးဝန်တိုးတာဘုံကြီးတွေအကြောင်းနဲ့ပတ်သက်ပြီးဝန်တိုး မှတ်တော့နော်တချို့ဟာဘာတွေဖြစ်တတ်သေးလဲဆိုတော့ကျောင်းဆိုရင်ဘယ်ပုဂ္ဂိုလ်မင်းတိုင်းကကျောင်းဆိုဘယ်တန်ခါမဆိုလက်ခံမယ်ဒါမျိုးတွေပြောတာရှိတယ်အဲ့လိုလုပ်လို့မရဘူးတိုင်းကကျောင်းဆိုတိုင်းကကြီးကဲရှိတယ်တိုင်းကကြီးကဲခွင့်ပြုမှနေလို့ရဘယ်ဘယောတော့ကလက်ခံကုန်ပြဿနာတက်ကုန်တိုင်းကကြီးကဲကနေသူလုတ်ပိုင်ခွင့်ရှိတယ်ဒီမှာမကောင်းတဲ့ပုဂ္ဂိုလ်ထုတ်ပိုင်ခွင့်ရှိတယ်တိုင်းကကြီးကဲတိုင်းကကျောင်းဆိုမယ်အာတချို့ကလွယ်လွယ်ကူရှောက်ပြောတယ် ဒီတော့သူ့မှာစီမံပိုင်ခွင့်တွေရှိတယ်တိုင်းကကြောင်ဖြစ်တဲ့တိုင်းဒါကိုဘုန်းကြီးတို့အာဝတမစ္စယလို့ပြောလို့မရမကောင်းတဲ့ဘယုတ်တုကပုဂ္ဂိုလ်အကျင့်ဆရဏမရှိတဲ့ပုဂ္ဂိုလ်ကလက်ခံလို့မရဘူးကြောင်းလာမှာဘယုတ်တုကလုံနေအဲ့ဒါရှုပ်ကုန်ပါသူကစီကံစနစ်တွေရှိပါတယ်ဘုရားသာနာကုလမစ္စရိယာကိုချစ်ခင်ရင်းနှီးတဲ့ပုဂ္ဂိုလ်နဲ့တခြားပုဂ္ဂိုလ်ရင်းနှီးတော့မှတိတ်ကြောက်တယ် အဲ့ဒါမျိုးပေါ့ဘုန်းကြီးတွေဆိုကိုယ်တကမှသူများတကမှဖြစ်သွားမှတိတ်ကြောက်အဲ့ဒါမျိုးပေါ့ဒါကြောင့်ကုလမေစီယာခေါ်တယ်လာဘမေစီယာလာလာဘနဲ့ပတ်သက်ပြီးတော့ပစ္စည်းပစ္စယနဲ့ပတ်သက်ပြီးတော့ကိုယ်ပဲရခြင်းနဲ့သူများမရစေခြင်းဘုန်းကြီးတွေကဒီလာလာဘကိုယ်ပဲရသူများမရစေခြင်းဝဏမေစီယာကြော်စုံမှုဂုံနာမည်ဂုံတရားတွေနဲ့ပတ်သက်ပြီးကိုယ်ပဲရခြင်းနဲ့သူများမရစေသူကိုယ်ပဲနာမည်ရသူများနာမည်မကြည့်စေခြင်းဒါမျိုး ဓမ္မမေစီယာစာပေပညာနဲ့ပတ်သက်ပြီးဝန်တိုးတာကိုယ်အသိအကုန်သိမပေးဘူးဗျာခြံထားတာပေါ့ဆရာသားခြံထားအဲ့ဒါမျိုးဒါကြောင့်မေစီယာ၅ပါးအပေလားအဲ့တော့အိတ်တာကမနာလို့တဲ့သဘောမေစီယာကဝန်တိုးတဲ့သဘောဒါတွေဖြစ်ပေါ်လာရင်ဘုန်းကြီးတို့ကတရားရှုမှတ်နေရမယ်တရားရှုမှတ်နေဒါတွေကမဝင်ဘူးဗျာတရားမရှုမှတ်နေဒါတွေကကိုယ်ဒုက္ခပေးနေမှာဒါတွေမဖြစ်အောင်ဘုန်းကြီးတို့ကတရားအထုတ်ကြတာပေါ့နော် သမထပဲအထုတ်တော့ဝိပဿနာမှရှုမှတ်အာယုန်နဲ့မသိစိတ်ကိုင်းနေဒါတွေကမဝင်ပါဘူးဗျာနိဝေနိဝေနာပဲပျောက်ပျောက်နော်နိဝေနာတွေပဲဖြစ်ဖြစ်ကိလေသာတွေဖြစ်ဒါတွေမဝင်အောင်ရှုမှတ်တဏှာကြီးမဝင်တဏှာကြီးထိုင်လို့တဏှာကြီးတရားတွေမဝင်ဒါကုသိုလ်ရနေတာပဲနော်ဝိပဿနာရှုရင်လည်းဒီတိုင်းပဲဒါလေးတွေပေါ်လာရင်ပေါ်ပြီးပြောဖြစ်ပြီးပြင်းမြောင်ရှုနိုင်ရင်ဒါတွေဖြစ်ကြောရှည်မနေဘူး ဒါကြောင့်ဘုန်းကြီးတို့ဒီတရားစခန်းဝင်ဝင်ပြီးတော့ဒီအိတ်သားတို့မစ္စည်းတို့မဖြစ်အောင်ကြိုးစားအထောက်နေကြတာဖြစ်တယ်ဒီနေ့ဒီလောက်နဲ့သိမ့်မယ်နော်ဒီနေ့ဟောပြောဆွဆုံးမတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကို ရလွယ်ရောက်လွယ်နိုင်ကြတဲ့ပုံပုံများဖြစ်ကြပါစေဆရာတော်ဖျားပေးတဲ့ဆုနဲ့ပြည့်စုံရပါလို့ရှင်ဖျားသာဓုသာဓုသာဓုပါဖျား